ဝိနည်းဒီနေ့2022ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညနေပိုင်း9နာရီချိန်ဟောဒီယာရေအပိုင်း193တုံချခြင်းလမ်းမြပဋ္ဌံအပိုင်း24နေတရားပစ္စယောအပိုင်း6ဥပါနေတရားပစ္စယော ပြောပြမယ်ထင်တော့ပြောပြမယ်ဆိုရင်တော့ဥပါနေစာပစ္စယောတော့အပိုင်း1ပေါ့ မနေ့ကဘုန်းကြီးတို့နေတ္တပစ္စည်းကိုပြောနေကြအောင် နေတ္တပစ္စည်းပြောတဲ့အခါမှာပါဠိလေးကြည့်မယ်နော်အဓိကကပါဠိလေးရွတ်တတ်ဖို့လိုတယ်သူရဲ့အဓိပ္ပာယ်လေးလည်းသိဖို့လိုတယ်ပြီးတော့ရွတ်ဖတ်တဲ့အခါမှာရွတ်ဖတ်နေလေကိုယ်ကိုယ်ပြပြဖတ်တတ်ဖို့လိုတာပေါ့နော်အဲတော့နေတ္တပစ္စည်းမှာနှစ်ပိုင်းရှိတော့သာဇာတနေတ္တယဝုထုပုရိသတာနေတ္တယ စရောခန္ဓာအရူပိနအညမေညံနေတ္တပစ္စေနာပစ္စယောအဲ့ဒီကနေပြီးတော့မဟာဗုဒ္ဓဥပါဒရူပနာနေတ္တပစ္စေနာပစ္စယောဒါကတော့သာဇာတနဲ့တူတဲ့အတွက်သာဇာတ နေတ္တလို့ခေါ်ပါတယ်အဲ့ဒါတော့သာဇာတအတိုင်းပတ်ထားရုံပါပဲဉာဏ်နဲ့စက္ကိုင်းနဲ့စက္ကိုဉာဏတရိယတန်တမ်းမြတ်ကနိသဓမ္မနံနေတ္တပစ္စေနာပစ္စယော အဲ့ရနဲ့ဆုံးဒီပေါ့ယာနုဘာနေတာယနောဓာတုသမနောညတာတဝတ္တံတုတန္တုပံမနောဓာတုယသမနောညနာဓာတုယဇာတန်တံမြေတကနေဇာဓမ္မနံနေတိယပစ္စေနာပစ္စယောဒါကြတော့ဝဋ္ထုပုရိဇာတာနေတိယတနည်းအားဖြင့်ပုရိဇာတာနေတိယဟုတ်ပါအတူတူပါပဲပုရိဇာတာနေတိယကောကောဝဋ္ထုပုရိဇာတာနေတိယကောကောဝဋ္ထုပုရိဇာတာနေတိယတော့ ပြီးဆုံးတာပေါ့နော်အဲတော့ဒါကတော့ဘုန်းကြီးတို့နှစ်မျိုးပေါ့နော်ဝိရနေတရားပစ္စည်းကသာဇာတနေတရားရှိတယ်ဝတ္ထုပုရိဇာတနေတရားရှိတယ်ဒီလိုခွဲမှတ်ထားမယ်အဲခွဲမှတ်ထားပြီးတော့နောက်ပါဠိလေးရုပ်ဖတ်ရုပ်ဖတ်တတ်ဖို့အရေးကြီးတာပေါ့နော်ဟိုပထမငါးကြောင်ပေါ့စတ္တရောခန္ဓာရူပိနောအញ្ញမညာနေတ္တပစ္စေနာပစ္စယောဒါကတော့သူကတော့နာခဏလေးပါအချင်းချင်း နေတရားတတ္တိဖြင့်ကျေစုပြုတယ်ဆိုတော့ငါတော့ဘယ်လိုခွဲဖာမှမရှိပါဘူးစရောခန္ဓာအရူပိနောဒီထအောင်ရခြင်းညာပေါ့ခဏခဏ၄ပါးအဲ့ဒီလက္ခဏာ၄ပါးအညမဉာဏ်နေတရားပစ္စေနာပစ္စယောဒီလိုတော့မယ်စတ္တရောမဟာဗုဒ္ဓမဟာဗုဒ္ဓ၄ပါးအညမဉာဏ်နေတရားပစ္စေနာပစ္စယောအဲ့လိုလေးပါဠိကျော်ပေါ့ဗျာ အောက်ကနိကနေနာမရူပံအောက်ကနိကနေနဲ့နာမရူပံတွဲကျွင်ကောင်းအောက်ကနိကနေနာမရူပံပြဒနာဘုန်းကြီးတို့အဲဒီအောက်ကနိကနေတတ္တနာမရူပံအဲလိုမျိုးတတ္တလည်းရုပ်လို့ရပါတယ်ဒါမျိုးလို့ပြောတော့ဒီပရိသန်ဒီတိဇေခဏမှာပရိသန်ဒီစိတ်ဖြစ်တဲ့ဥပခဏမှာဘုန်းတော်အချိန်မှာနာယုတ်တရားချင်းချင်းနေပြပစ္စတတိခြေပြအညမဉ္ဇနေပြပစ္စေနာပစ္စယောအိမ်မှာတပြားရုပ်ပေါ့ စေတစေတသိကဓမ္မဒါအကြောင်းစေတသမုဒ္ဒနာရူပနံဒါအကျိုးတရားပေါ့နော်စိတ်ကြောင့်မို့စေစားရုပ်တွေဖြစ်တယ်ကုသိုလ်စိတ်ကြောင့်ကုသိုလ်စေစားရုပ်တွေဖြစ်မယ်အကုသိုလ်စိတ်ကြောင့်အကုသိုလ်စေစားရုပ်တွေဖြစ်တယ်ဒါလည်းမိယာအနေနဲ့ဒုရဝဖြစ်မိယာအနေနဲ့ခြေစုပြုတယ်နောက်မဟာဗုဒ္ဓဥပါဒရူပနာနေတယပစ္စေနာပစ္စယောမဟာဗုဒ္ဓ၄ပါး မဟာဗုဒ္ဓ၄ပါးကမဟာဗုဒ္ဓဒီမှာဖြတ်ချက်ဖြတ်ပေါ့လေမဟာဗုဒ္ဓတစ်ပုဒ်မဟာဗုဒ္ဓ၄ပါးဥပါဒရူပါဏံဒါတစ်ဖြတ်ပေါ့မဟာဗုဒ္ဓ၄ပါးဥပါဒရူ၄ပါးမှီပြုပြီးခြေစွဥပါဒ၄ပါးမှီပြီးမှ ဖြစ်တယ်ခြေစွပြုတယ်ဒီလိုမှတ်တာဒီပိုင်းနေရာတော့များသောအားဖြင့်ဒီလေးဒီ၅ကြောင်းကတော့မှန်မှန်ကန်ကန်ရုပ်တတ်ကြတာများပါတယ်အောက်က ဒီဟုထုပုရိဇာတာနေတရားပစ္စည်းမှာတော်တော်များများခွန်ကြီးရောလို့ပေါ့လေနားထောင်ကောင်းအောင်ပဲချုပ်တာများစက္ကိုင်းနာစက္ကိုညာနာဒါပြောဒီလိုသွားယူအဲ့မှာကအကြောင်းအကျိုးကလုံးဝလွဲသွားတယ်နော်စက္ကိုင်းနာဒါအကြောင်းပဲဒီစက္ကုတုစက္ကုပတာတာစက္ကုအကြည်တလေးအမိပြုပြီးဒါစက္ကိုညာနာဓာတုယနော်စက္ကိုင်းနာစက္ကိုညာနာဓာတုယတန်တံပြုလကနိစ္စဓမ္မနံ ဒီစကုပတာရရဲ့အကြည်လေးကိုအမိပြုပြီးဒီစကုဉ္စိတ်တွေကဖြစ်တာကိုဒါကြတော့ဟိုစိတ်ဖြစ်စဉ်တွေဝိဓိဖြစ်စဉ်တွေနားလည်မှသဘောပေါက်တာမှကောင်းတယ်။ဘုန်းကြီးတို့ဒီမျက်စိကြည်ယောဂလည်းမှာဘုန်းကြီးတို့စောစီရဖြစ်ပြီးတော့ရူပါယောလည်းစောစီရဖြစ်မြင်သိစိတ်ကချက်ချင်းမပြေဘူး။ကြားတဲ့အာယုံလည်းဒီတိုင်းပဲပေါ့ နားကစောစရာဖြစ်နေအတန်ကလည်းစောစရာဖြစ်လာအတန်နဲ့နားပေါက်ဆုံလာတဲ့ကခုနယူပါယုံနဲ့နားပေါက်ဆုံလိုက်တဲ့ကမတိုင်းတိုင်းတိုင်းနဲ့ဘာတွေဖြစ်လဲတိတဝေဘုံကဆလနာဘုံကိုပိစရာပိစရာဝဆံစိတ်လေးချက်လောက်လုံပြီးနောက်ကသုခွင့်ဉ္စိတ်သောတာဝိဉ္စိတ်ဆိုဖြစ်တာနော်ဒါကြောင့်မို့ပုရိဇာတာဆိုဟိုဒီမှာကြည့်လိုက်ပေါ့နော်သကုဉ္စိတ်ပဲဖြစ်သောတာဝိဉ္စိတ်ပဲသူ့ရှိက ဒီမှာစေတခဏ၄ချက်လောက်အရင်ဖြစ်တယ်ဖြစ်ပြီးမှဒီကြာမြင်သိစေကြာသိစေဒါတွေကဖြစ်တော့အကြောင်းမို့ခဏရှေ့ကကြိုတင်ဖြစ်တဲ့အတွက်ပုရိသတာဘာလို့ကြိုတင်စကုတုသောတာဝတုကာနာဝတုဒီဝဋ္ထုယုတ်တွေကိုအမိကြိုတင်ဖြစ်တာဝဋ္ထုစကုပုရိသတာကဒီစိတ်မဖြစ်ခင်အကြောင်းတရားတွေအရင်ဖြစ်နေတယ်ပြီးမှကြိုတရားဆိုစကုညစိတ်ကဖြစ်တာ နော်အဲ့ဒါကြောင့်ပုရိသတာ နေတရာဘေဝမိပြုပြစကုတုယုံတွေသောတာဝတုယုံတွေကာနဝတုယုံတွေမိပြီးဒီစကုညင်စေသောတာဝညင်စေစစရာ ဖြစ်ရတာအကြောင်းနေတရာတတ္တိဖြင့်ကျေစုပြုတယ်အကြောင်းအကျိုးကြောင့်နော်စကုပ္ပတာရာယုကတတ္တနော်စကုညင်စကုပ္ပတာရာယုကိုအကြောင်းပြုပြီးတော့ဒီစကုညင် စိတ်စေတသိက်တရားဖြစ်ပေါ်လာဘယ်လိုဖြစ်ပေါ်နေတရာတတ္တိဖြင့် ကျေစုပြုပြီးဖြစ်ပေါ်လာပြီးတော့ခွဲခြားရုပ်ဖို့လို့လေဒီဝိတ္တိကိုစိတ်တွေကစွဲနေအောင်မှတ်တာမြင်အောင်ကြည့်တာပေါ့သက္ခိုင်နာဒီနာတစ်ချက်ရသက္ခိုညာနာဓာတုယတန်တံမြေလကနေဇာဓမ္မနံနေတယပစ္စေနာပစ္စယောညာတော့ပြင်တော်တော်များများဘယ်လိုပြောလဲသက္ကိုင်းနာသက္ကိုညာနာတာတုယဒီလိုပေါင်းကြုံအဲ့ဒါတော်တော်လေးလွဲနေနော် အခုကသင်ထားတဲ့ပုံကဒါလွင့်နေပြီဆိုတော့သိရအကြောင်းကျိုးအကြောင်းနဲ့အကျိုးဟာအောင်တပြိုင်နက်တည်းမဖြစ်ဘူးနော်ဒီဝိဓိလန့်ကြည့်လိုက်အကြောင်းနဲ့အကျိုးဟာတပြိုင်နက်မဖြစ်ဘူးအကြောင်းကရှိကစိတ်၄ချက်လောက်စိတ်တစ်ခဏ၄ချက်လောက်အရင်ဖြစ်နေပြီးမှအကျိုးစိတ်ကဖြစ်တယ်အကြောင်းခွဲဖတ်သောဒာယနာသောသောဒာယနာခဏရပေါ့သောဒဝိညာဏဓာတုယ သောတပတ္တာယုတ်လေးကိုအမိပြုပြီးတော့နာနာအာအနာယုန်နဲ့သောတပတ္တာယုတ်လေးဒီနှစ်ခုပေါင်းစုံတာတကဒီတဝဘောငါဆလကိုကိုပိစပြေလောစိတ်တက္ကနာ၄ချက်လောက် ဖြစ်ပြီးမှနောက်ကသောတာဝိညာဉ်စိတ်ကဖြစ်တာဒါကြောင့်ဒါကိုဘုန်းကြီးတို့ပါပုရိသတာနေတရားပုရိသတာကြလည်းတွေ့လိုက်အဘေဝမိပြုရဒီသောတာပတ္တာဝုထုယုတ်လေးအမိပြုဖြစ်တဲ့အတွက်နေတ္တတ္တိပြေကျေစုပြုတယ် နောက်တစ်ခုကဂာနာယနာခဏရပေါ့နော်ဒါအကြောင်းအကျိုးတရားဂာနာဝိညာဏဓာတုယတန်တံပြတကာနိစ္စဓမ္မနံနေတယပစ္စေနပစ္စယောဇေဝယနံဒါတခဏရပေါ့ဇေဝဝိညာဏဓာတုယတန်တံပြတကာနိစ္စဓမ္မနံနေတယပစ္စေနပစ္စယော သူ့ဟာနဲ့သူယူရမယ်နော်အဲ့ဒါကြရင်ဘုန်းကြီးတို့တကယ်တရားရှုမှတ်တဲ့ခါအတွက်လည်းထောက်ကူပြုပါတယ်ဟောအကြောင်းနဲ့ကြိုးအကြောင်းနဲ့ကြိုးဆိုမြင်သွားလိုက်ကာယယရဏံကာယဝိညာဏဓာတုကာယယနာခဏရမယ်ကာယဝိညာဏဓာတုယတံတံမြေကနိစ္စဓမ္မနံနေတယပစ္စေနပစ္စယောအဲ့တော့သကုတုသောတာဝတုသာနာဝတုဇေဝဝတုကာယဝတု ဒါတွေကအကြောင်းတရားနောက်ကသကုဉ္ဉ္စေသောတာဉ္ဉ္စေကာနဝဉ္ဉ္စေစေဝဉ္ဉ္စေကာယဝဉ္ဉ္စေစိတ်ဖြစ်စေတသိက်တွေလည်းဖြစ်တာအကျိုးတရားတွေလို့မှတ်တာအဲ့ဒါပြင်စာဟုထုခေါ်တယ်အဲ့တော့ဒီမှာနောက်ကဘုန်းကြီးတို့ယံရူပနေတာယအဲ့ဒီကြရူပဆိုတာဘာရုပ်ဆိုတာမျိုးပြောမသွားဘူးဒါပေမဲ့ဘုန်းကြီးတို့ကဘာထောက်စားလဲရှိကဝိထုယုံ၅ပါးပြောသွားပြီ စကာယနာဆိုစကုတ္တယုတ်ကိုပြောတယ်သောတာယနာဆိုသောတာဝတ္တယုတ်ကိုပြောတယ်ဂာနာယနာဆိုဂာနာဝတ္တယုတ်ကိုပြောတာဇေဝယနာဆိုဇေဝယုဝတ္တယုတ်ကိုရည်ရွယ်တယ်ကာယနာဆိုကာယဝတ္တယုတ်ဝတ္တယုတ်က6ပါးရှိတော့ပါကြမယ်ဟရိယဝတ္တယုတ်ကြတယ်နော်ဒီဟရိယဝတ္တကိုယုတ်ကိုရည်ရွယ်ပြီးတော့ဟောတယ်လို့ဒီလိုမှတ်ထားမှာပေါ့အဲတော့ယံရူပံနေတာယအဲ့လိုရပါဗျာနော် ဒီဟရိယဥတုကိုအမိပြုပြီးတော့အကြောင်းပြုပြီးတော့ဗာစိတ်တွေဖြစ်တယ်မနောဓာမနောဝိညာဏဓာဒီစိတ်တွေဖြစ်တော့ဘောခုနကဝိထိစီအဝိထိဖြစ်စဉ်လေးနဲ့ကြည်လိုက်ပေါ့နော်ဝိရိဖြစ်စဉ်လေးမှာအဲ့မှာလေးနည်းနည်းကြည်လိုက်ဝိရိဖြစ်စဉ်လေးမှာကျတော့ခွန်ကြီးတို့ဘာသွားတွေ့လဲဆိုတော့ဒီမှာဆက်သကုတ္တကိုမိပြသကုညေစေသောတာဝဉ္စေကာနာဝဉ္စေဝံကာယဝဉ္စေကျမ်းနာတွေဘာတွေကျမ်းနာဒီမှာ ဒီဘဝင်စိတ်တွေနဲ့ပိစရဝဇံတဏိရတဏိရဝုထောတံပရိဆိုင်တဏိရဝုထောဇောခုနိယတရားယောဘဝင်ဒါတွေကြံတော့ပေါ့အဲ့ဒီစိတ်အားလုံးပေါ့ပိစရဝဇံနဲ့တံပရိဆိုင်တွေကိုဘုရားကမနောဒတ်လို့ခေါ်ထားပါတယ်နော်ဒါမနောဒတ်ဆိုပိစရဝဇံတံပရိဆိုင်တွေကိုပြောတယ်ကြံတဲ့စိတ်တွေပေါ့နော်ဒွေပဇဝဉ္ဇ30အဲမနောဒတ်3ခုပိစရဝဇံတံပရိဆိုင်တွေကြံတယ်မနောဒတ်3ခုအဲ့ဒီ 73မှကျင်လိုက်တယ်ကျန်တဲ့စစ်ခွန်းစစ်နဲ့ဘယ်လောက်ကြောင်56ပါဟုတ်လားအဲ့ဒီစိတ်တွေကတော့မနောဝိညာဏဓာတ်တွေပဲအဲ့တော့ဒီမနောဓာတ်မနောဝိညာဏဓာတ်ဆိုတဲ့စိတ်တွေကဘယ်မှာမိပြုဖြစ်ဖြစ်ဟရိယဝတ္ထုမိပြုဖြစ်တာအကုန်လုံးကဒီနှလုံးသားမှာပဲမိပြုဖြစ်တယ်သူရဲ့ဒီဟရိယဝတ္ထုကိုအယုတ်ကိုနှလုံးဟရိယဟရိယဆိုစိတ်နှလုံးမှာပဲ ဒီစိတ်နှလုံးဆိုတာမနောဘဝင်จิตကိုပြောတာဒီမနောဘဝင်จิตဘယ်မှာဖြစ်လဲဆိုနှလုံးသားပေါ်မှာတည်တယ်လက်တစ်ဖက်လောက်ရှိတယ်သွေးပေါ်မှာမိတည်ဖြစ်တယ်ပေါ့ဗျာဒါကြောင့်မို့ဘုန်းကြီးတို့ထိတ်လန့်စရာအယုန်နေနှစ်သက်စရာအယုန်နေကြည်နေဩရင်ထဲမှာတလက်လက်ခံစားရတော့နော်ကြောက်လန့်စရာအယုန်နေနှမ်းကြည့်တဲ့အခါမှာရင်ထဲမှာတုန်လှုပ်အဲ့ဒီအဲ့ဒီဟာကြံတဲ့စိတ်တွေဒီမှာဖြစ်တယ်ဆိုတာသဘောပြောတာပေါ့အဲကြောင့်မို့ ယံရူပနေတာယဆိုဘာယုတ်ကိုပြောလဲဆိုရင်ဟရိယဝတ္ထုယုတ်ကိုပြောတယ်ဒီလိုမှတ်ထားဟုတ်ဒီဟရိယဝတ္ထုယုတ်ကိုမိပြုပြီးတော့ကြံတဲ့စိတ်တွေပေါ့မနောဒဆိုတော့ပြည်လောဥဇာနဲ့တံပရိဆိုင်တွေးဒီပြည်လောဥဇာနဲ့တံပရိဆိုင်တွေးပေါ့ဒါကမနောဒနော် ပြည်လောဥဇာနဲ့တံပရိဆိုင်တွေးဒီကြံတဲ့စိတ်တွေကြောင့်မနောဉာဏဓာတ်နော်ပြည်လောဥဇာတံပရိဆိုင်တွေးမနောဒလို့မှတ်ထားမယ်ကြံတဲ့စိတ်တွေကပါလေ မနောဝိညာဏဓာတ်အဲ့လိုမှတ်ထားအဲ့ဒီမနောတော့မနောဝိညာဏဓာတ်တွေကဘယ်ဝမိပြုဖြစ်လဲလို့မေးဘုန်းကြီးတို့ဟရိယဝတ္ထုယုတ်ကိုမိပြုဖြစ်တယ်ဒါလေးမှတ်ထားဒီတော့ပါဠိကိုကိုယ်ကိုယ်ပြပြရွတ်ချင်တယ်ဘယ်လိုရွတ်မလဲယန္တုပါနေတာယဒါအကြောင်းတရားပေါ့ဟရိယဝတ္ထုယုတ်ကိုမိပြီးဖြစ်တယ်ဘာတွေဖြစ်တာတော့မနောဓာတုစာ မနောဝိညာဏဓာတုစာဝတ္တန္တိဓာနုပံ တန်လူပံလည်းတတ်တတ်ယူရမတန်လူပံတို့ရန်လူပံဆိုတာအကြောင်းတရားတွေပဲအဲ့ဒီဟရိယဝတ္တယုတ်ကိုမိပြုပြီးတော့မနောဓာတုယာသမနောဝိညာဏဓာတုယာသတန်တံပြေကနိစ္စဓမ္မနံနေတိယပစ္စေနာပစ္စယောအဲ့ဒီလိုပါဠိလေးကိုမှန်မှန်ကန်ကန်ဘုန်းကြီးတို့ရွတ်ပတ်တတ်စေချင်ပါတယ်ဓမ္မသာလည်းသင်ရတဲ့အကျိုးကျေးဇူးရလည်း မြသွားတယ်ပေါ့။ဩဒါအကြောင်းတရားဒီအကြောင်းဒီအကြောင်းကြောင့်ဒီကျုပ်တရားဖြစ်ပါလား။ဒါဝမီပြုပြီးဒါဒီစိတ်စိတ်တိတ်တွေဖြစ်ပါလား။ကြည့်လိုက်ပေါ့နော်ဒီပစ္စည်းတွေမှာကြည့်လိုက်လို့ရှိရင်ပုဂ္ဂိုလ်တတ္တဝါငါတဘာယောက်ျားမင်းပါဘာမှမပါဘူး။ရုပ်တဘာဝတက်တက်နံတဘာတက်တက်ပဲဟောတာ။အပေါ်က၅ခုကြည့်တော့လေရုပ်တဘာဝတက်တက်နံတဘာတက်တက်ပဲပုဂ္ဂိုလ် ကျန်တဲ့ပုံကိုယ်တွေငါတို့ကယောက်ျားမိန်းမတွေပညာဘာတစ်ခုမှမပေါ့အောက်မှာလည်းပရမတ္တတတပဲဟောတာ။ကြောင့်တရားရှုမှတ်တဲ့ခါကျသဘာဝရုပ်ဆိုရုပ်သဘာဝမြအောင်ရှုနာမ်ဆိုနာမ်သဘာဝမြအောင်ရှုဒါမျိုးတွေဟောတာပေါ့နော်။ဒါဘုန်းကြီးပြီးကနေမှတခါထပ်ပြောပါမယ်။ဒီရှုမှတ်တဲ့ဒီအခုဘာပြောခြင်းလဲဆိုမနည်းရလိုပဲဒီနေတ္တပစ္စည်းကိုနားလည်ခြင်းဘုန်းတော်ဘယ်သွားလဲဆိုတော့ပညာဝါဒကိုကြည်ရပါတယ် ပညာဝါဒကြည်မှနားလဲတယ်နော်မနေရဆရာလေးပြန်ကြည့်မယ်နော်မနေရသာဇာတနဲ့ပတ်သက်ပြီးတော့ပြောခဲ့ပြီပညာဝါဒမှာဘယ်လိုဟောခဲ့လဲဒီပါဠိလေးလည်းပြမယ်ပေါ့နော်ဒီပါဠိလေးကအဘောကပါဠိလေးပဲလို့ပါနော်မနေရဆက်ကြည့်မယ်အညာမညာဆက်ဆွဲမယ်ဘောဆက်အဲဒီမှာဒီဇာလေးဒါဘုန်းကြီးတို့သာဇာတပဲဖြစ်ဖြစ် နေတရားပဲဖြစ်ဖြစ်သူကကိုမျိုးဟောသွားတယ်မနေ့ကအတိုင်းမှာမနေ့ကသာဇာတနေရာမှာနေတရားပြောင်းရုံပါဒါကဘာအတွက်လဲဆိုသာဇာတနေတရားပြောတာနော်သာဇာတရသာဇာတ နေတရားအတူတူပဲဆိုတော့ဒါမနေ့ကဟောတဲ့အတိုင်းအတူတူပဲဒီဒီဟာကိုအကျဲချဲ့တာပါပဲဒီငါးချောင်းအကျဲချဲ့ဟောတာမနေ့ကသာဇာတလို့ပဲဖះဘာဟောတာလဲ ကုသလောဓမ္မောကုသလတာဓမ္မတာဒီမှာဒါလေးကြည့်ပြီးတော့ကုသလောဓမ္မောကုသလတာဓမ္မတာနေတရာပစ္စေနပစ္စယောဒီလိုဟောတယ်ပေါ့နော်ပြီးတော့မှဒီကုသိုလ်တရားတွေကကုသိုလ်တရားတွေကိုနေတရာပစ္စယတတ္တိပြင်ကျေစုပြုတယ်ဆိုတော့ကုသိုလ်တရားဆိုစိတ်စေတသိက်တွေလေဒါနခန္ဓာခေါ်တယ်အဲ့စိတ်စေတသိက်တွေခန္ဓာဝတ်ရင်ဝိညာဉ်ခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာပဲ နာခန္ဓာလေးပါးတပါးကိုဘုန်းကြီးတို့ကဝိပဿနာရှုမယ်တပါးကိုသိနေမယ်ဆိုရင်ဉာဏ်နဲ့သုံးပါးကမိပြုဖြစ်နေတယ်သိနိုင်တယ်ဒါကြောင့်ဘုရားကဒါလေးခွဲပေါ်သွားကုသလောဓမ္မကုသလတာဓမ္မတာနေတရားပစ္စေနာပစ္စယောဒီမှာလေးကြည့်မယ်ဒီကုသတရားလေးကြည့်မယ်ကုသလောဧကောခန္ဓောဒီတိလေးကြည့်ပြီးတော့နော်ဒီသုံးလေးကြည့်ပြီးတော့ဒိဏနာခန္ဓာနံဟောဒီခန္ဓာ နာခန္ဓာတစ်ပါးကိုကိုယ်ကသိနေရှုမှတ်နေဉာဏ်နဲ့နာခန္ဓာ၃ပါးကမိဖြစ်နေတဲ့အတွက်မိပြီးတော့ခြေစုပ်ပြုတ်နေတဲ့အတွက်သိနိုင်ပါတယ်ဒီလိုဘုရားဟောတာဟုတ်ဒါလေးတွေအရေးကြီးလို့ထပ်ထပ်ပြောတာပါဒါဝိပဿနာရှုတဲ့အခါအရေးကြီးတယ်ပြီးတော့မှတယောခန္ဓာဟောကိုကနာခန္ဓာ၃ပါးကိုရှုမှတ်နေရင်ဉာဏ်နဲ့နာခန္ဓာတစ်ပါးလည်းတွေ့ပြီးမှတယောခန္ဓာဧကတခန္ဓာတာနော် နေတရားပစ္စည်းနပစ္စည်းရောပြီးတော့မှဒွေခန္ဓာတရားလေးကြည့်ပြဒွေခန္ဓာဒွေနာနာခန္ဓာနာနေတရားပစ္စည်းနပစ္စည်းရောဒါကဘုန်းကြီးတို့ကုသိုလ်ကနေကုသိုလ်ကျေစုပြုတဲ့နေရာပေါ့နော်ဒါပြီးတော့နောက်ကုသလောဓမ္မောအပြာကရတဓမ္မတာနေတရားပစ္စည်းနပစ္စည်းရောအဲ့မှာ တိတိကျကျဟောသွားရှေးကကုသိုလ်တရားတွေကဘယ်ကိုသွားပြီစေတစာယုတ်တွေကိုမိပြီးပြီနော်ရှေးကကုသိုလ်တရားတွေမိပြီးပြီဒီစေတစာယုတ်ဘုန်းကြီးရဲ့ဟုတ်လားဘုန်းကြီးခုတရားဟောနေတရားပြန်တာကုသိုလ်ပဲဒီကုသိုလ်ဟိုဒီကုသိုလ်စိတ်တွေကြောင့်တော့စေတစာယုတ်တွေဖြစ်လာတော့မိပြီးတယ်လို့ဖြစ်တာခေါ်တယ်ပေါ့နော်ဒါကြောင့်ကုသလကုသလခန္ဓာဒီတရားတွေကိုကုသလခန္ဓာ ပြီးတော့မှဒီဒီကုသပြုရတဲ့စေတသာကိုကြည့်ပြီးတော့စေတသမုဋ္ဌာနာရူပနံနေတယပစ္စယေနာပစ္စယောဒီလိုခေါ်လိုက်တော့နောက်၃ချက်ပေါ့ကုသလောဓမ္မော ကုသလသစာအဖြာကရသစာဒီနှစ်ခွက်ကြည့်လို့ကုသလောဓမ္မောကုသလသစာအဖြာကရသစာဓမ္မတံနေတယပစ္စည်းနဲ့ပြဒီဟာ၃ခုလုံးပေါင်းလိုက်တော့ပထမကုသိုလ်နဲ့ကုသိုလ်ကုသိုလ်ကုသိုလ်ပြကြတာနောက်တစ်ခါကုသိုလ် ကုသိုလ်နဲ့ကုသိုလ်ပြကတာဒီလိုနောက်တစ်ခါကျအကုန်ပေါင်းလိုက်တာကုသလောဓမ္မကုသလတ္တသာပြကရတ္တသာဓမ္မတ္တနေတယပစ္စေနာပစ္စယောအဲ့ဒါကြတော့ခုနကဒီနံခဏ၄ပါးနဲ့ဒီစေတစာယုတ်လေးတွေကိုပါပေါင်းတခါလေးခေါ်တယ်ကုသလောဧကောခန္ဓောဒိဏနံခန္ဓာနံစိတ်တသမုဋ္ဌာနာနိစ္စရူပနံနေတယပစ္စေနာပစ္စယော တယောခန္ဓာဧကတခန္ဓာတာစိတ်တသမုဋ္ဌာဏနိစ္စရူပနာနေတယပစ္စေနပစ္စယောဒွေခန္ဓာဒွေနနံခန္ဓာနံစေတသမုဒ္ဒနာနိစ္စရူပနာနေတယပိစေနပိစယောဒါလေးကြည့်ပြီးတော့ဟောဒီမှာဘုရားအဲ့ဒီလိုဟောသွားလေဆိုတာဒါမျိုးလေးပေါ့အဲ့လိုမျိုးလေးသိဖို့အရေးကြီးပါတယ် ကုသိုလ်ကိုဒီလိုဟောသလိုအကုသိုလ်မှာလည်းကုသိုလ်နေရာအကုသိုလ်ပြောင်းပေါ့ကုသိုလ်စီအကုသိုလ်စေစီကတော့တခြားသေးပေါ့နော်ပါဠိယုပ္ပဏီကတော့အဲကုသိုလ်နေရာနေအကုသိုလ်အကုသိုလ်ပြောင်းဟောရုံပါပဲအကုသလောဓမ္မောအကုသလတဓမ္မတံနေတယပစ္စေနပစ္စယောပြီးတော့မှခုနကဒီမှာလဲအဲ့မှာတိသုံးတိသုံးဒါမျိုးရ အဲကြဘယ်လိုဟောလဲအာကုတလောဧကော ခန္ဓောဒိဏနာခန္ဓာနာနေတယပစ္စေနပစ္စယောတယောခန္ဓာဧကတခန္ဓာတာနေတယပစ္စေနပစ္စယောခန္ဓာသုံးပါးကိုကိုယ်ကရှုမှတ်နေတော့ခန္ဓာတစ်ပါးအတူတူပါမိပြည့်မိနေတဲ့တွေ့သိနိုင်ဒွေခန္ဓာဒွေနာနာခန္ဓာနာနေတယပစ္စေနပစ္စယောအဲဒီလိုပဲပေါ့နော်အဲလိုမျိုး လေးတွေကိုကနားလည်ထားဖို့ပါနောက်တစ်ခုကုသိုလ်ကနေပြီးတော့ဇာကရကုသိုလ်ကနေပြီးတော့ဗာပြောမလဲဖြာကတသွားပေါ့ကုသလောဓမ္မောအပြာကတတဓမ္မတာနေတယပိစေနာပိစေယောအပြာကတဆိုတာယုတ်တရားတွေကုသိုလ်ကြောင့်ဖြစ်တဲ့စိတ်စာယုတ်တွေကိုပြောတာ နော်ခုဘုန်းကြီးခုအကုအကုသိုလ်ကြောင့်ဖြစ်တယ်အကုသလောဓမ္မအပြာဒတဓမ္မတာနေတရားပြစီနာမြေအကုသိုလ်စိတ်တွေဖြစ်နေတော့ကအကုသိုလ်စိတ်တွေအကုသိုလ်အတန်တွေထွက်လာတော့ဆရာဆိုဟာထုဟာနှက်ဟာနဲ့ဒါမျိုးတွေဖြစ်လာအဲကြောင့်မို့အာဟုသလောဓမ္မောဗျာဒတဓမ္မတာနေတရားပိစိနာပိစောအာဟုသလခန္ဓာဒီစေတရုပ်လေးကြည့်ပြီးတော့စေတသမုဋ္ဌာနာရူပနာနေတရားပိစိနာပိစေယော ပြီးတော့အကုသိုလ်အကြောင်းပြုပြီးတော့နောက်ကုသိုလ်အကုသိုလ်အဖြာကရဖြစ်တယ်အဲ့ဒါလေးကိုဘုရားဘယ်လိုဟောလဲအကုသလောဓမ္မောအကုသလတာသာဗျာကရတာသာဒီလိုနှစ်ခုလုံးပါဟောတယ်အကုသလောဓမ္မောအကုသလတာသာဒါလေးရောဟောတယ်ဗျာကရတာသာဓမ္မတာနေတယပစ္စေနပစ္စယောဒီနှစ်ခုပေါင်းဟောလိုက်တာပါ ဘယ်လိုပေါ့အောင်လဲအာကုသလောဧကောခန္ဓောဒိဏနာခန္ဓာနာဟောကစိတ်တစိတ်စားယုတ်တွေဒါကြည့်ပြီးစိတ်တသမုဋ္ဌာနာနိစ္စရူပနံနေတယပိစိဏပိစိယောတယောခန္ဓာဧကတခန္ဓတာစိတ်တသမုဋ္ဌာနာနိစ္စရူပနံနေတယပိစိဏပိစိယောဒွေခန္ဓာဒွေနနာခန္ဓာနာ စိတ်တသမုဋ္ဌာနိစ္စရူပနံနေတယပိစိဏပိစိယောမှတ်လို့လွယ်ပါတယ် ကုသိုလ်ပုံစံလေးတစ်ခုကြည့်ပြီးတော့ဒီဇယောက်ကလေးနဲ့စိတ်ထဲဆွေးအောင်မှတ်ပြီးတော့ကုသိုလ်နဲ့အကုသိုလ်ပြောင်းလိုက်ရုံပါဒါကဘုန်းကြီးတို့ဘာတို့အတွက်ဟောလဲစတတော်ခန္ဓာအရူပိနာအညံမညာသာဇာတပစ္စေနာပစ္စယောဒါဟောထားတာနော်ဖေရအဲ့ဒါကိုမြင်အောင်ကြည့်နောက်တစ်ခုဗျာကတတော့ကြောင်းဗျာကတကြတော့ဘာတွေဟောထားလဲဒီဗျာကတော်ဗျာကတတာ ဒါဟောတာတယ်ပြီးတော့ကကြကုသိုလ်ဗျာကရောဗျာကတာတာပြီးတော့ကုသိုလ်နဲ့ဗျာကတာအကုသိုလ်နဲ့ဗျာကတာနောကဗျာကတာဖြစ်တယ်ဒီလိုပဲသူကလည်း၃ချက်တော့၃ချက်ဒါမဲ့ဟောပုံကြီးကကွဲတာပေါ့နော်အဲကြည့်မယ်ဗျာကရောဓမ္မောဗျာကတာဓမ္မတဏိတယပစ္စေနပစ္စယောဗျာကတာတရားဆိုဝိဘက် ကိုလည်းဗျာကတာခေါ်တယ်ကိရိယာလည်းဗျာကတာခေါ်တယ်အဲ့ဒီ အာရီကလည်းစောစောကလိုပဲတိတိ3နှစ်နောက်က3တိနှစ်ဒီလိုပဲခွဲရမှာဒီနေရာမှာဘုန်းကြီးကရေးမိတာဒါလေးကိုမှကိုယ်လေးနဲ့ကိုရေးတာပေါ့တိ3နှစ်နောက်က3တိနှစ်နော်အဲ့လိုမျိုးရေးရဒီမှာလည်းရေးရမယ်အောက်မှာလည်းရေးရမယ်အဲ့ဒါကြိုင်တော့ဒါလည်းအဲ့မှာရေးမထားဘူးပေါ့အဲ့ဘုရားဝိဘာဂဗျာကရောကရိယာဗျာကတောဧကောခန္ဓောဒိဏနာခန္ဓာနာ စေတသမုဋ္ဌာဏနိသရူပနံနေတယပစ္စေနပစ္စယောအမျိုးလေးဟောတော့အဲ့ဒီမဟာဘုန်းကြီးတို့ကအဓိကကြားလာတော့ဗာပြောချင်တာလေဆိုမဟာဘုတ်၄ပါးနဲ့ပတ်သက်ပြီးပြောချင်တာပါပဲဟိုကဒီဒီဟာပဲမှတ်ထားဖို့ဒီမှာမဟာဘုဒ္ဓမတရားမဟာဘုတ်မဟာဘုတ်၄ပါးဆိုရင်ဒီဒီအပေါ်မဟာဘုတ်၄ပေါ့ဖြာကရဖြာကရဒီမဟာဘုတ်၄ပါးဆိုရင်ခုနလို1 3 2နောက်ကမှလည်း 3တင်နေတရားလေးတွေကုချပြီးဒီနာလေးမှလည်းဒီလိုမျိုးမှတော့အဓိကတရားရှုမှတ်တဲ့ကဒါလေးကိုသိစေချင်တာပါနော်မာဘုတ်၄ပါးဆိုရင်ဘုရားပါဟောတာလေမာဟုတစ်ပါးကိုကရှုမှတ်နေဓာကြီး၄ပါးမာဘုတ်၄ပါးအတူတူပဲမာဟုတစ်ပါးကိုရှုမှတ်နေဉာဏ်နဲ့မာဘုတ်၃ပါးမိဖြစ်နေတဲ့အတွက်သိနိုင်တယ်ဒါကြောင့်ဘုရားကပါဟောတာလေဧကံမာဘုဒ္ဒံဒိဏနာမာဘုဒ္ဒနာနေတရားပစ္စေနာပစ္စယော နောက်ကလည်းဒီလိုလေးကုချမယ်ဒီက3 1 2ပေါ့ဒီဒီမှာဘုံနောက်မှာကုချ3 1 2အဲ့ဒီလိုမျိုးလေးတွေကိုယ့်ကိုမှတ်ထားမယ်နော်ပြီးတော့တယော မာဝုဒ္ဒဒီ3လေးကြည့်ပြီးတယောမာဝုဒ္ဒဒီဒီလေးကြည့်ဧကတမာဝုဒ္ဒတာနေတရားပိစိဏပိစောနှစ်နှစ်ကြည့်ပြီးတော့ဒွေမာဝုဒ္ဒဒွေနန္နမာဝုဒ္ဒနာနေတရားပိစိဏပိစော အဲဒီကတော့ဒါလေးသိစေချင်တာပါဗျာဟိုမှာကျတော့ဘုရားကသတ္တရောမာဟုတာအညံမညံသာဇာတာပိစိနာပိစောနေတယပိစိနာပိစောဒီလိုဟောတာအဲ့ဒီကကျတော့တိတ်မရှင်းဘူးပေါ့ဗျာဟိုကနားမလည်ဘူးနားလည်ဘူးသဘောပေါက်ဖို့ခက်တယ်အခုဒီဟာလေးသိထားရင်ဟောမောဓာကြီးလေးပါးတွေကတပောက်ရှုနေဉာဏ်နဲ့သုံးပါမိဖြစ်နေတဲ့ဒုက္ခဖြစ်နေတဲ့သိနိုင်ပါလားဒီလိုသဘောပေါက်ပါ ဓာတ်ကြီး၃ပါးဟုတ်လားတရားရှုမှတ်ကဓာတ်ဓာတ်၃ပါးကိုရှုမှတ်နေကျန်တဲ့ဓာတ်တစ်ပါးကအတူတူဖြစ်မိဖြစ်နေတဲ့အတွက်သိနိုင်ပါလားဒီလိုသဘောပေါက်တကယ်လက်တွေ့ရှုမှတ်ရင်လည်းသိပါတယ်တွေ့ပါတယ်ဓာတ်နှစ်ပါးသဘာဝတွေကိုကရှုမှတ်နေတယ်သိနေတယ်ဆိုရင်ကျန်တဲ့ဓာတ်နှစ်ပါးသဘာဝတွေလည်းအတူတူဖြစ်ပြီးတော့သိနိုင်ပါလေဒါဟုတ်ဒါလက်တွေပိုင်းမှာသိရေးကြည့်တယ်သိရေးကြည့်တဲ့အတွက်ဒါလေးမှတ်တာပေါ့နော်အဲတဏှာကတော့အဲ တိတ်မမှတ်ပါနဲ့ဒီလောက်မှတ်ရင်လုံလောက်ပါ။နော်မင်းကပြောတယ်ခွန်ကြီးတို့ကဒီနေတရားပစ္စည်းနဲ့ပတ်သက်ပြီးတော့မှတ်စုတွေလည်းပေးထားပါနော်။အဲဒီမှတ်စုတွေအောက်ကနေခုဆရာ အောက်ကနေဆက်ကြည့်။အောက်အောက်ဆရာအောက်ကပါဠိလေးပါဠိလေးအောက်မှာအဲဒီမှာနော်။အဲဒီဝိဓုပရိသတ်အပေါ်နာလေးနဲ့နဲ့တင်လိုက်ပါနော်။ဒီဒီအဲဒီမှာပါရေးထားလေဒါလေးလေးကုံလေးနားလေဒါဝေကြည့်တော့ပေါ့။ ပေါ်နာလေးတင်လိုက်အပေါ်မှာနည်းနည်းကြံနေတယ်ဒါလေးတွေလည်းမှတ်ချက်နဲ့အရာပြီးအောက်ပြန်ဆွဲလိုက်ပေါ်နာလေးကနည်းနည်းလေးကပါစပြုံးလေဆိုဘောအပေါ်နည်းနည်းတင်လာတခါလေဆရာတော်ဘုရားရဲ့ဆောင်းပုံလေးထင်တယ်ဟုတ်တယ်ဒီမှာရပြီရပြီရပြီအောက်နာလေး တိယမိယမြေပမာလွန်စွာကျေစုထုတ်ဆက်သောဂါစီကာဟရီဟောက်ဒီဝထုယုတိယမိယမြေကြီးပမာကျေစုပြုတယ်တိယအနေနဲ့မိယအနေနဲ့မြေပေါ်မှာတိမိဖြစ်တယ်လို့ဒီသက္ခုဝထုသောတာဝုဒကနာဝုဒစေဝဝုဒကဝုဒဒီပေါ်မှာမိပြီးတော့သက္ခုဉ္စေသောတာဝဉ္စေကာနာဝဉ္စေစေဝဝဉ္စေကာဝဉ္စေဖြစ်တယ် အရိယဝတ္ထုယုတ်ကိုမိပြီးဉာဏ်နဲ့မနောစိတ်ဝိညာဉ်တွေပေါ့ဗျာမနောတမနောဝိညာဉ်တဆိုတဲ့စိတ်ဝိညာဉ်တွေဖြစ်တယ်အာဟုလေဒီဆရာဘုရားရတိယမိယမြေဘမှာလုံးဝကျေစုထုံဆက်သောခါစီကာဟရီ6လီဝတ္ထုယုတ်ဒီလိုမှတ်ထားမယ်အဲ့မှာဘုန်းကြီးတို့ဒီပဋိသန္ဓေအရင်ဘောပဋိသန္ဓေဝိသီ အနိတ္တတွေစိတ်ဖြစ်စဉ်ပေါ့နော်အဲ့ဒီမှာနည်းနည်းလေးကာမဇာယုဖြစ်စဉ်တွေကိုသိထားဖို့လိုတယ်အဲပရိသဏိဝိထီလေးပြမယ်ပြောဒီဘက်ကဒီပဋ္ဌာန်းပါဠိတော်ကြီးခလာချထားမယ်နေပြပစ္စည်းတော့ထားလို့ရဒီပဋ္ဌာန်းပါဠိတော်ကြီးဖြုတ်လိုက်အဲ့ဒီနေရာကိုဘုန်းကြီးတို့ဟိုပရိသဏိဝတ္ထုပေါ့အဲဝိထီပေါ့အရင်ဘဝသေးလာတယ်ဘုန်းကြီးတို့ဒီဘဝမှာပရိသဏိတည်ကြတယ်ပရိသဏိနေလာပြီပရိသဏိစိတ်လေးဆိုတော့ဘာမှမကြောက်ဘူး ဥပတိပင်ပြီးတော့ဘုန်းကြီး15ချက်16ချက်အဲ့လိုဖြစ်သွားအဲ့ဒီပရိသန်နေစိတ်တီးနေတဲ့ခက်ပရိသန်နေစိတ်ဖြစ်နေခက်ဒီပရိသန်နေစိတ်ကလည်းဘာမှမကြောင်နော်ဥပတိပင်ဖြစ်တည်ပြတာပဲဟောဒီမှာကြည့်ဒီပရိသန်နေစိတ်ဒီပရိသန်နေစိတ်ကဥပတိပင်3မျိုးရှိတယ်နော်အဲ့ဒီပရိသန်နေစိတ်ရဲ့ဥပမာကမ္မဇ္ဇ ကမ္မဇာယုတ်တရားဘယ်ချင်းဖြစ်လဲမေးအဲ့ပရိသန်နေစိတ်ရပဥပခိုက်တာနေမှာဖြစ်တယ်နော်ဒါကြောင့်ပရိသန်နေသန်နေစိတ်တဥပစာဆိုတာဒါပရိသန်နေအစဖြစ်တဲ့ကမ္မဇာယုတ်စဖြစ်တဲ့ချိန်ကိုဆောက်ဖို့နောက်တော့အောက်မှာရှင်းလင်းပြန်ရေးပါမယ်နော်အဲ့ဒီပရိသန်နေစိတ်လေးဖြစ်ပြီးဥပတိပင်ဥပခိုက်တာမှာကမ္မဇာယုတ်ကမ္မဇာယုတ်ကမ္မဇာအာယုတ်ဖြစ်တာပေါ့နော်အဲ့မှာ ကာယတတကလစီဖြစ်မယ်ဘာဝတတကလစီဖြစ်မယ်ဝိထုတတကလစီဖြစ်မယ်ဒီကလလရေကြီးနော်အပြောက်ဆက်သေးသေးလေးတိမ်မွေးတဲ့နော်အမွေလေးတမင်ပေါ့နော်ခြေတုံးကတော့တောတောင်ထဲမှာရှိတဲ့အမွေတတ်တော်ရဲ့အမွေလေးအဲ့ဒါစီတဲ့နှစ်နှစ်ပြီးတော့ထုတ်လိုက်ထိပ်ဖြားမှာတီးလာသေးသေးပြင်းပြင်းလောက်အဲ့ဒီအပြောက်ဆက်လေးလောက်ပဲရှိတယ် အဲ့ဒီအဆက်ပေါက်လေးလောက်ရှိတဲ့ပရိသန်နေစိတ်အဲ့ဒီပရိသန်နေစိတ်တည်တဲ့ခါမှာအဲ့ဒီအပြောက်ဆက်လေးမှာဘာပါမလဲဆိုကာယတတ္တကလပ်ပါတယ်မြို့သားသူဘာဝတတ္တကလပ်အဲအဋ္ဌိပုံမာတတ္တကလပ်ပေါ့မြို့သမီးဆိုအဋ္ဌိဘာဝတတ္တကလပ်ပေါ့နာမြို့သားမြို့သမီးကွဲတာပေါ့ဒါကြောင့်မို့တာမန်ပြောရင်တော့ဘာဝတတ္တကလပ်ပြီးတော့ဝိထုတတ္တကလပ်ဆိုတော့ပါတယ်အဲ့ဒီထဲမှာ ကာယဓာတကလတုကာယဓာတကလဆိုတာကဒီပရိသန်နေစိတ်ကိုမိလို့မရဘူး။ဘာပြောပရိသန်နေစိတ်ဆိုဘဝင်စိတ်တယ်။ဟမ်ပရိသန်နေစိတ်ဆိုဘဝင်စိတ်ဝိဓုဘာဝတ္တကလလည်းမိလို့မရ။အရိယဝုထုပဲမိလို့ရ။ဝိဓုတ္တကလမှာပါတယ်။အရိယဝုထုပဲ။ဒီဟာလေးပဲမိလို့ရတယ်။ဒီဟရိယဝုထုကိုမိပြီးဒီပရိသန်နေစိတ်ကဖြစ်တယ်။ပရိသန်စိတ်နဲ့ အရိယဝတ္ထုကမိပြီးတော့လည်းဖြစ်တယ်ပြုလုပ်ကလည်းဖြစ်တယ်အပြည့်မြန်မှန်မှန်ပေါ့နော်အောက်ကနေကနေဆိုအဲ့ဒါခေါ်တယ်အဲ့ဒီခိုက်တာနေခေါ်တယ်ပရိသန်နေစိတ်ဒီပရိသန်နေစိတ်ဥပခဏမှာဒီကမ္မဇာယုတ်ဆိုအရိယဝတ္ထုယုတ်ပေါ့နော်အရိယဝတ္ထုနဲ့ဒီပရိသန်နေစိတ်တွေကအချင်းချင်းအပြည့်မြန်မှန်မှန်မိပြီးတော့ဖြစ်တယ်အတူတူကအချင်းချင်းဒီ ချင်းချင်းလည်းကျေးဇူးပြုတယ်ပေါ့ဗျာချင်းချင်းပြန်ပြန်လာလည်းကျေးဇူးပြုတယ်ပြီးတော့အတူတူပါဖြစ်ပြီးတော့လည်းကျေးဇူးပြုတယ်ဒါလေးသိဖို့ရည်ကြည်တော့ဒီခိုက်တာကြံတဲ့စိတ်တွေကသူတို့ကဒီပရိသန်နေစိတ်ကိုပရိသန်နေစိတ်ကြောင့်ဖြစ်ပေါ်လာပရိသန်နေစိတ်ကနေသူတို့မိလို့မရသူတို့ကြောင့်မို့ပရိသန်နေစိတ်ကမဖြစ်ဘူးနော်ကြံတဲ့ဒီကာယတတကလတို့ဘာဝတတကလတို့ကာယတတကလဆိုကာယဝိညာဉ်စိတ်ပဲဖြစ်နိုင်တော့ကြံတဲ့စိတ်တွေမဖြစ်နိုင် အဲခုနကဟာလေးပြန်ကြည့်မယ်နော်ကမ္မဇယောဂဘယ်ချိန်စဖြစ်လဲဆိုဒီပဋိသန္ဓေစိတ်ရဥပအချိန်ကာလလေးစဖြစ်တယ်ခုနမဆုလေးပြန်ကြည့်မယ်ဒါလေးပြောချင်ပါဒီတန်လေးစေဥပနော်ဟောပြန်ရောက်တာအောင်နာလေးရပါပြီအဲ့နာလေးအိုးဒါကြီးလွန်သွားအင်္ဂါဒီမှာနော် ပရိသန္တိစေယဒီဆောင်းပုံလေးမှရပရိသန္တိစေတဥပစလာပရိသန္တိစေယဥပခိုက်တန်နေမှာကမ္မစာယောစဖြစ်တယ်ဘယ်ချိန်မှာအများရန်ဖြစ်နေလဲဆိုခဏတိုင်းပဖြစ်ကြကမ္မစာရှုမှပြန်ရှုစက်ခွန်ဥမှာနောက်ဆုံးပြချုပ်လေးစုပင်သာဒါဆောင်းဖို့ရိတ်တာအောက်မှာရှင်းလင်းချက်ပါတယ်နော်အောက်ကလေးကြည့်လိုက်အပေါ်တက်လိုက်အောက်မှာ ရှင်းရှင်းလေးဒါလေးမှတ်တာလေးပေါ့နော်ဒီရှေးစိတ်နဲ့တွေ့ရအရာဥတွေနောက်စိတ်ဖြစ်ဖို့ရမိမိရပြည့်ကျေစုဘဝတစ်လျှောက်တော့နောက်ဆုံးနေ့တည်ဖြစ်တယ်ဒီဟရိယဥထုယုတ်လေးဟာနောက်စိတ်ဖြစ်ဖို့ရမိရကျေစုပြဘဝတစ်လျှောက်တော့ဆက်ဖြစ်တယ်ဒီပရိသန္တိစိတ်ရဥပက္ခစာပြီးဒီပရိသန္တိရဥပက္ခစာပြီးဒီကမ္မဇာယုတ်ဖြစ်တယ်ကမ္မဇာယုတ်ဇာရိယဥထုယုတ်ကိုပြောတာအဲဒီဥပက္ခကကမ္မဇာယုတ်စာဖြစ်တယ် ဒီဖြစ်တဲ့စိတ်နောက်ပိုင်းရဒီစိတ်တွေပေါ်ဘဝင်စိတ်တွေဖြစ်တိုင်းစိတ်တိုင်းဒီစိတ်ရဲ့ဥပဒိုင်ဥပဒိုင်မှာဒီကမ္မစယုတ်ဒီဟရိယဝတ္ထုကရှိနေဘာဖြစ်လို့ဒီဟရိယဝတ္ထုကိုမိပြုပြီးမှသူကဒီစိတ်တွေဖြစ်မှာဒါအလဲပိုင်းဖြစ်မှုပြီးတဲ့အခါကျသေသွားပြီဟောဒီမှာသုတိစိတ်သုတိစိတ်ကဒီနောက်ပြန်ရေး16ချက်မြောက်ပေါ့နော်ဒီလို16ချက်မြောက်16ချက်မြောက်ဒီစိတ်ရဲ့ဥပခဏမှာကမ္မစယုတ်များနောက်ဆုံးဖြစ်တယ် ဘယ်မှာကမ္မဇယောချုပ်ဆုံးလဲဆိုဒီသုတိစိတ်ရဲ့ဘင်နဲ့တူဒီကမ္မဇယောဟရိယဝုဒ္ဓယုံတွေကချုပ်ဆုံးတယ်ဒါတော့ပြီးတော့မှတော့တရားရာဒါလေးလည်းသိထားဖို့လိုတယ်နော်အဲ့ဒီထဲမှာဒီမှာကဟောကျင်တာကဒီပရိသန်လေးစေဥပခဏမှာဟရိယဝုဒ္ဓယောပါဒီဟရိယဝုဒ္ဓယောလေးနဲ့ဒီပရိသန်လေးစိတ်စစ်တေတေလေးချင်းချင်းပြန်ပြန်လာလာကျေစုပြုတယ်အတူတူဖြစ်ဖြစ်ကျေစုပြုတယ်မိယာဖြစ်ဖြစ်ကျေစုပြုတယ်အဲ့ဒါအတွက်ရည်ရွယ်ပြီးအောက်ကနေကလေးနာမတူပံလို့ဒီလိုခေါ်တာ ဒါလေးရှင်းရှင်းလင်းလင်းသိဖို့လိုတာပေါ့နော်ကဲအောက်ကသွားမယ်ဒါတော့ဘုန်းကြီးတို့ဒီအတွက်ပြီးသွားရောဒီမဆုလေးပေါ့နည်းနည်းတင်မယ်နော်ဟောဒီမှာကြည့်လိုက်ခုနကဘုန်းကြီးကနေပြပစ္စည်းကိုလေ့လာတဲ့ခါကျတော့ဒီဟာတွေကအကုန်လုံးသတ္တရောခန္ဓာအရူပိနောအညမညာနေတ္တပိစေနာပိစောသတ္တရောမာဟုရအညမညာနေတ္တပိစေနာပိစောဩဂဏိကရိနာမရူပအညမညာနေတ္တပိစေနာပိစော စေတစေတသိကရူပစေတသမုဒ္ဒရူပနေတ္တပစ္စိနာပစ္စောမဟာဗုဒ္ဓဥပါဒရူပနေတ္တပစ္စိနာဒါကိုခုနပြောခဲ့ပြီဒါပါလဲသာဇာတနေတ္တပစ္စည်းခေါ်တယ်နော်သာဇာတနဲ့တူတဲ့အတွက်သာဇာတနေတ္တပဲနော်ဒါပဲဆိုရင်ဟိုမှာသာဇာတတို့ကဘုန်းကြီးတို့ကြည်လိုက်တယ်အဆုံးသာဇာတအဆုံးနေနေနဲ့ကြည်မယ်သာဇာတဆုံးကြပါလေရူပိနောဓမ္မအရူပရူပိနာဓမ္မနာကိဉ္စိကလေသာဇာတပြည့်စုံတာကိဉ္စိကလေ ဒါလေးပါလာနော်ရူဘီနောဓမ္မရူဘီနာဓမ္မနာကေစီကာလေးသာဇာတပြေကေစီကာလေးဒါမဏိယလို့ပြောခဲ့ဒါလေးကခဏနာပြောတာအကြောင်းကြီးနားလည်အောင်ကြားပါများလို့လည်းမှတ်မိတာပေါ့နော်အဓိကဘာပြောလဲဆိုအရူဘီနောရုပ်တရားတွေဟာရူဘီနောရုပ်တရားတွေဟာအရူဘီနာနံတရားတို့ဟာကိဉ္စိကာပရိသန္တိကာလမှာသူက ဒီအောက်ကဏိကတိနာမရူပဆိုတာကိုပြန်ရှင်းတာသူကဟမ်ပြီးတော့ဒီမှာဟရိယဝုထုယုတ်ဘာဝတတဘာဝဝုယုတ်ပုံဘာဝယုတ်မြို့သမီးဆိုအဲ့ဒီဘာဝယုတ်ကာယဝုထုယုတ်ဒါရဖြစ်နေပြီအဲ့ဒီခိုက်တမှာဟုတ်လားသာဇာတအတူတူကဖြစ်တယ်ဆိုတာကဒီပရိသန်နေစေဥပခိုက်တန်လေးကို ပြောတာဒီတာရဲ့ဥပခိုက်တဟရိယဝုထုယုတ်နဲ့ ပရိတန်နေစိတ်စေတသိက်ကိုပြောတာဒါကြောင့်မို့ရူပိနောဟရိယဥထုဆိုတဲ့ယုတ်တရားတွေကအရူပိနာဓမ္မနံပရိတန်နေစိတ်စေတသိက်နံတရားတွေကကိဉ္စီကာလေပရိတန်နေဥပခိုက်တံကာလမှာပရိတန်နေစိတ်ရဲ့ဥပခိုက်တံကာလမှာသာဇာတပစ္စေနပစ္စသာဇာတတတ္တိဖြင့်ကျေစုပြုတယ်ကိဉ္စီကာလေပုဒ္ဓိကာလရောက်တိုင်းဒီပရိသန်နေစိတ်ရဲ့ဘုန်းကြီးတို့ကဒီပရိသန်နေစိတ်က ဥပတိပဲရှိတယ်ပေါ့နော်ထီကာလအစာပြီးနောက်ပိုင်းဒါပုဒ္ဓိကာလဖြစ်သွားပြီပရိသန်ဒီခိုက်တန်နေပဲပရိသန်ဒီကာလဗိဓမာနည်းနဲ့ခွဲတာနော်ဟိုစာပဲတော့ပြောခဲ့ခွင့်လို့ဗိဓမာနည်းကဘယ်လိုခွဲတယ်ပရိသန်ဒီကာပုဒ္ဓိကာတုတ်တန်ကြီးကဘလို့ခွဲတယ်ဒါကိုကိုကိုပြပြသိဖို့ရေးကြည့်တယ်ကိုကမကွဲပြားတဲ့ခါကျတုတ်တန်ကြီးနဲ့သွားယူလိုက်အကုန်လုံးလွဲကုန်ရောအမတ်တွေလွဲကုန်အကုန်လုံးနားမလဲရှုပ်ထွေးကုန် အဲ့ဒါကိုကိုယ်ကပြသိဖို့ပါအဲ့တော့ပြောချင်တာကဒီသာဇာတပစ္စည်းမှာရူပိနောဓမ္မအရူပိနောဓမ္မနဲ့ကိဉ္စီကာလေသာဇာတပစ္စည်းနဲ့ကိဉ္စနာဒီလိုဟောခဲ့တယ်ဘာဖြစ်လို့ဘုန်းကြီးတို့နေတ္တပစ္စည်းじゃနေတ္တပစ္စည်းလှကြောကြည့်လိုက်မယ်နော်နေတ္တပစ္စည်းအပေါ်တင်မယ်ဟောဒီမှာကြတော့မပါတော့ဘူးလေဒီမှာမာဝူရဝံဟိုမာရဒါပါဘာလို့မပါလဲဆိုဒီမှာဘုန်းကြီးတို့ဖြည့်ရှင်းချက်လေးရေးထားပါတယ်နော် လာဇာတိပစ္စည်းနဲ့နေတ္တပစ္စည်းတူတယ်ဆိုရင်ရူပိနောဓမ္မအရူပိနောဓမ္မနာဂေစီကာလေသာဇာတပစ္စည်းဂေစီနာသာဇာပစ္စည်းနာပစ္စယောလို့နေတ္တပစ္စည်းမှာဘာကြောင့်မဟောပါသလဲမေးစရာရှိတယ်နော်ရူပိနောဓမ္မစသည်ဟောတာရောနဲ့ပစ္စည်းတရားကယုတ်ရူပိနောဓမ္မတာပစ္စည်းတရားပစ္စည်းတရားယုတ်နော်အရူပိနာဓမ္မနာနော်ပစ္စုပန်တရားက နာအကျိုးတရားကဟုတ်လားအကြောင်းတရားကယုတ်အကျိုးတရားကနာနော်အဲ့ဒီအကြောင်းယုတ်နဲ့အကျိုးနာတို့ဟာဘုရုပရိသတာနေတရနေတရမှာဟောလက်တဖြစ်လို့ဒီမှာသူကြအကျိဟောသွားလေဟုတ်လားဟိုလိုလေးတွေမဟုတ်တော့အဲ့လိုဟောလက်တဖြစ်တဲ့တော့ဟောခြင်းဖြစ်တယ်ဒီမှာလေဥဒိပုရိသတာနေတရဒါအကျချက်ဟော ရချက်ဟောလိုက်တဲ့အခါကျခုနလိုအချင်းချုပ်တွေဟောပြီးတော့တရားဒီမှာအဲ့ဓာတွေပဲလေဒါစက္ခုဝုဒ္ဓသောတာဝုဒ္ဓခန္ဓာဝုဒ္ဓစေဝဝုဒ္ဓကာယဝုဒ္ဓဓာဝုဒ္ဓယုတ်တွေပဲယုတ်တရားတွေပဲဒီယုတ်တရားတွေမိပြပြီးနောက်ကစိတ်တရားဖြစ်ပေါ်ဒါအကျေချက်ဟောလိုက်တာကျေချော့ဟောလိုက်တော့ခုနအချင်းဟောတာတွေပါဠိကမလို့တော့ဘူးဒါကိုပြောချင်တာပေါ့နော်စက္ကိုင်းနသောတိုင်းနခန္ဓာတိုင်းစေအကိုင်းနရောဟရိယဝုဒ္ဓထီအောင်ပေါ့လေ အဲ့ဒီကဝတ္ထုယုတ်နော်ဒါပဲအဲ့ဒီတိုင်အောင်ဒါတွေကဒီယုတ်တရားတွေနော်ယုတ်တရားပြီးတော့မှအဲ့ဒီယုတ်တရားတွေကနေပယ်သွားနန္တရားကိုကြည့်တော့ဒါနဲ့အတူတူဖြတ်သွားတယ်လေဟုတ်လားယုတ်တရားတွေကနန္တရားကျေစုပြုတယ်တော့ဒီမှာပိုးကျဲတော့နော်အဲ့တော့ဒီဟာရဲ့အကျယ်ဟောတယ်လို့ပြောရင်လည်းရတာပေါ့အဲ့ဒီလိုလေးလှမ်းမြင်ရတယ်ဟောဒီတရားဒီနေရာဒီလိုဟောပြီဒီနေရာဘာလို့မဟောလဲဒါမျိုးလေးတွေပေါ့ကုတ်ကကစဉ်းစားစရာဖြစ်တယ်နော် ဒါကြောင့်မို့အဲ့ဒီပုရိဇာတနေတရားကိုဝုဒ္ဓပုရိဇာတနေတရားလည်းခေါ်တယ်ဆိုတော့အဲ့ဒီဟာလေးရှင်းထားတယ်ပေါ့နော်ဝုဒ္ဓပုရိဇာတနေတရားကြည့်လိုက်ဝုထုဟာတပုတ်ပုရိဇာတတပုတ်နေတရားတပုတ်ဝုဒ္ဓဆိုတာဗာလဲစိတ်စေတသိက်တို့မိဟာဝုဒ္ဓယုတ်6ပါးပေါ့ပုရိဇာတဆိုဝုဒ္ဓယုတ်6ပါးမိမိတို့မိဟာဖြစ်တဲ့စိတ်စေတမဖြစ်မီရှေးဥဟာဖြစ်ဖြစ်တဲ့သဘောပေါ့ခုနကဘုန်းကြီးတို့ ဝီထီတွေကြည်လိုက်စိတ်ဖြစ်စဉ်တွေကြည်လိုက်သူကကြိုးဖြစ်နေရတယ်နော်အနေတရားဆိုအဲ့ဒီဝိရိယ6ပါးတို့ရဲ့ဟုတ်လားစိတ်စေတသိက်ဝိရိယ6ပါးတို့ဒီဘာလဲစိတ်စေတသိက်တို့မိရဖြစ်တယ်နေတရားဘယ်စိတ်စေတသိက်ကဘယ်မိဖြစ်လဲဝိရိယမိမိဖြစ်တာပဲဒါကဘုန်းကြီးကနေတရားပစ္စည်းပိုင်းကကြည်တယ်တကယ်လို့အာရမဏပစ္စည်းပိုင်းကကြည်အာယုံမိပြီးဒီစိတ်ကပြအာယုံနဲ့ကင်းမစင်ဖြစ်ဘူး ဒီဘက်ကကြည့်ရင်ဘုရိယ6ပါးခင်းပြီးဒီစိတ်ကမဖြစ်ဘူးဘုရိယ6ပါးရှိကိုရှိရဒါကိုပြောချင်တယ်အာရမဏပစ္စည်းဘက်ကကြည့်အာယုံ နေတ္တပစ္စည်းဘက်ကကြည့်ဝိထုယုတ်ဒါမျိုးမှတ်ထားမယ်ဒါကြောင့်အကြောင်းနေရာမျိုးမျိုးရှိတယ်ဆိုဒါကိုပြောတယ်အောက်ကိုဆက်ပြီးတော့ကြည့်မယ်မှတ်စုဒီဘုရုပုရိဇာတပစ္စည်းအင်္ဂါ၄ပါးဟမ်ဤအနောက်ကအိနှလုံးပို့နေဟမ် e e နဲ့ဖြတ်တာဟုတ်ဒါမျိုးဖြတ်တော့မှဒီခါကျတော့နောက်က e e နှလုံးလေးဖြတ်ထားလိုက်ပုရိပုရိဇာတအင်္ဂါ၄ပါးအဲဝဋ္ထုယုတ်လည်းဖြည့်ရမယ်ဝဋ္ထုပုရိဇာတပစ္စည်းရဲ့အင်္ဂါ၄ပါးဝဋ္ထုယုတ်ဆိုသကုဝဋ္ထုသောတာဝဋ္ထုကနာဝဋ္ထုစေဝဝဋ္ထုကာယဟရိယဝဋ္ထုဝဋ္ထုယုတ်လည်းဖြည့်ရမယ်နံပါတ်၄ဒီဝဋ္ထုယုတ်တွေကစိတ်စေတသိက်ပစ္စုပန်တရားတွေအာယုဖြည့်ရမယ် ဒီဝိတုယုတ်ကိုရှိမှဒီစိတ်စေတသိက်ကဖြစ်တာကိုဒီဝိတုယုတ်မရှိရင်ဒီစိတ်စေတသိက်ကမဖြစ်ဘူးနော်ဒါကိုပြောချင်တယ်နော်စေတသိက်အာယုံဖြစ်တယ်နောက်တစ်ခုကစိတ်စေပြစ္ဆုပန်တရားတို့မဖြစ်မီရှေးဥစွာဖြစ်ခြင်းအရင်ကကြိုတင်ဖြစ်နေရတယ်ဒီမှာပစ္စဝိညာဉ်စေဖြစ်ဖို့အတွက်ဒီတော့ဘုံဝါစရာဘုံကိုပစ္စရာဝဇာကြိုဖြစ်နေတဲ့ဒါကိုပြောတယ်နော်ပြီးတော့နေတ္တတ္တိဖြင့်အမိခံရခြင်းကြိုပြီးတော့ ဒီစကုဝတ္ထုရောသောတာဝတ္ထုရောကာဏဝတ္ထုဇင်ဝဝတ္ထုကာယဝတ္ထုဟရိယဝတ္ထုကိုမှီပြီးတော့ဒီစိတ်တွေကဖြစ်တယ်နော်နေတဲ့တတ္တိနဲ့မိခာအဲ့ဒါပြောနော်အဲ့ဒီမှာဝိရိယ6ပါးတွေဟာအရိဘော၄ခုမှတပါစိတ်85ခုစေတသိက်5ခုတော့ဝိတုပုရိသတတ္တိဖြစ်ကျေစုပြုတယ်အဲ့တော့စိတ်အလုံးကိုတော့ဒီဝိရိယ6ပါးကကျေစုမပြုတ်နိုင်အရိဘောဝ၄ခုခြံနေခြံထားပြီးကြံနေရတယ် အရူပဝေလေးကိုအရူပပုံမှာဖြစ်တဲ့တော့အောက်မှာရှင်းထားပါဆက်ကြည့်မယ်နော်ဝိရိယတို့စီရှေ့စီတွေမပြေရှေ့ဥတော့ဖြစ်နေချုပ်ပြီးမှနောက်မှယေရှုပြုသလားနော်အဲဒီမှာလေမေးစရာပေါ့ဗျာဒါတွေကဝိရိယတို့ကရှေ့စီမဖြစ်မီရှေ့ဥတော့ဖြစ်နေသူကဖြစ်ပြီးပျောက်သွားသလားဥမာသက္ကုတုဒီသက္ကုတုတွေကဖြစ်ပြီးပျောက်သွားသလားသောတာဝတုဖြစ်ပြီးပျောက်သွားသလားခန္ဓာဝတုဖြစ်ပြီးဒီစိတ်စီတွေမဖြစ်ခင်မဲ့ဟောပြောကျင်တာဒီပါရူပါဝင်နဲ့ စကုပ္ပတာတရားပေါင်းစုံတိုက်ဆိုင်မယ်အနာနဲ့နာပေါင်းစုံတယ်ပြီးတော့သူတို့ကရှေ့ကဖြစ်နေပြီးတော့ချုပ်ပြောက်ပြီးမှဒီတရားတွေကိုကျေစုပြုကြလားဒီဒီဘုန်းကြီးအနန္တပစ္စည်းဆိုစကုအတိဒဝင်ချုပ်ပြောက်မှဒီဘုံကဆလနာပေါ်တာအတိဒဝင်မချုပ်ရင်တော့ဟာမဖြစ်ဘူးနော်စကုညင်စီချုပ်ပြောက်မှတံပရိဆိုင်ဆိုတာဖြစ်တယ်တံပရိဆိုင်ချုပ်ပြောက်မှတန်တိနာဖြစ်အဲ့ဒီလိုသဘောမျိုးလားပြောချင်တာဘုဒ္ဓယုတ်တွေချုပ်ပြောက်ပြီးမှဒီစိတ်စေတသိက်တွေ ဖြစ်သလားခြေသူပြုသလားနေတရားတတ္တိတွေနော်အဲ့ဒါပြောအဲ့မှာကြည့်လိုက်ရုပ်တတ်တဲ့ဒီအနန္တပစ္စည်းရစိတ်တတ်တဲ့စိတ်တတ်တဲ့ရုပ်တတ်ဒီအနန္တပစ္စည်းစိတ်တတ်တဲ့ဘယ်နှချက်ချက်16ချက်တက်ရှိတယ်နော်ရုပ်တက်ကကြတော့ဒီယူပါအောင်တဲ့စကုပေါင်းစုံတိုက်ဆိုင်လာတဲ့ခါမှာဒီတော်ဘုံကစရာဘုံကိုပိစရာပိစရာဥစားစကုညင်တမဏေတန်ရာဝရောဇောကုညင်တရားယုံနှစ်ချိန်ဒီလောက်ဖြစ်ရတယ်။ရုပ်တက်က16ချက် ဖြစ်ပြီးမှချုပ်တယ်နော်စိတ်သက်ကတော့အဓိကဝေဥပတိပင်ဆိုပြီးသွားပြီနောက်တစိတ်ပြောင်းသွားရုပ်ကအဲ့လိုမဟုတ်ဘူးယူပါရုံနဲ့သကုပ္ပဇာတာပေါင်းစုံတိုက်ဆိုင်တဲ့ခါမှာရုပ်သက်က16ချက်ဖြစ်ရအဲ့ဒါကိုရှင်းတာနော်ရုပ်သက်ဒီနာနာပစ္စည်းရစိတ်သက်တဲ့ဘလောက်ရှိပဲ16ချက်အဲဒါကဝီထီပိုင်းနဲ့သင်ခဲ့ကြပြီလေ့လာခဲ့ပြီဒါကြောင့်ဝိတုရုပ်တွေမိမိတို့ကိုမိ၍အာရမဏပစ္စည်းပေါ့စိတ်ဖြစ်စေပေါ့သဘောရ နော်ဖြစ်ထက်သမျှသောစိတ်စေတသိက်အလုံးဖြစ်ပြီးမှချုပ်တယ်ဒီစိတ်ဒီအလုံးဖြစ်ပြီးမှဒီ၁၉ချက်ဖြစ်ပြီးမှချုပ်တာပေါ့ဗျာအဲ့ဒါဘယ်ဟာသွားကြည့်ထင်ရှားအဋ္ဌိပစ္စည်းနော်အဋ္ဌိပစ္စည်းဆိုတာထင်ရှားရှိလျက်သာကျေစုပြုခြင်းသဘောပေါ့ဒီနေတ္တပစ္စည်းမှလည်းပါဝင်ဝိရုယစိတ်စေတသိက်မဖြစ်မီဟာဖြစ်နှင့်ပေးမယ်လို့လည်းမချုပ်ပြောက်သေးဘူးเนาะဒီ၁၉ချက်လုံးမှာသူမှထင်ရှားရှိနေတယ် အဲ့ဒီပစ္စည်းဆိုအဲ့လိုထင်ရှားရှိတော့မယ်ဒါဒီစိတ်စီလေးတွေကကျေစုပြုတ်တာဒါကိုပြောရင်အောက်ကရပစ္စည်းဆိုတာလည်းမကင်းနေတယ်ထင်ရှားရှိတယ်ဆိုမကင်းသေးဘူးပေါ့ဗျာမချုပ်သေးဘူးပေါ့အဲ့ဒီချိန်မှာကျေစုပြုတ်တာဒါကိုပြောတယ်နော်အောက်ကဆက်ကြည့်မယ်ဒီမှာဆိုထို့ကြောင့်တရားတစ်ခုကျေစုပြုတ်သဘောလက္ခဏာအလုံးစုံကိုအပြည့်စုံနားလည်နိုင်ဖို့နိုင်ရမှာထိုတရားဤခြေစုပြုမဲ့ပေါင်းသောပစ္စည်းများဤအကုန်လုံးပေါ့လေ သဘောလက္ခဏာလုံးစုစုပေါင်းရင်စဉ်းစားဖို့ရအထုလိုအပ်ဒါလေးမှတ်ချက်ပေးအတ္တိပစ္စည်းတို့အောက္ခရပစ္စည်းတို့ဒါတွေစဉ်းစားလိုက်ဘောဘောသူဘောသဘော ပေါက်လိုက်ခုနကဘုန်းကြီးတို့ဒီနေပြပစ္စည်းမှာအရိဘဝလေးကိုဆေကဘာလို့ကြံထားလဲအရိဘလေးကရုပ်မရှိတဲ့အရိဘလေးပုံမှာပရိသန်နေစိတ်ဘဝင်စိတ်သုတိစိတ်ဖြစ်တဲ့အတွက်ကျင်ရတယ်နော် သူကဒီဟာယုတ်တုဒီဝတ္ထုယုတ်တွေပေါ်မှီပြုတ်ပြီးတော့ဒီစိတ်တွေကဖြစ်တာပြောတာကိုအရူပဘုံမှာじゃနံကြီးတဲ့ဖြစ်အဲ့ဒီတရားတွေအရူပဘုံမှာဖြစ်တဲ့အရူပဘုံစိတ်တွေကဒါပရိသန်နေစိတ်ကိုဆိုလို့တယ်ဒါကြဒီမှာမဖြစ်နိုင်ဘူးလို့ပြောတယ်ကဲအောက်ဆက်ကြည့်မယ်ဒါဆိုရင်အရူပဘုံမှာဖြစ်တဲ့အရူပကုသိုလ်စိတ်၄ပါးလို့အရူပကရိယာစိတ်၄ပါးလို့ဟော ဘာဖြစ်လို့မကျင်လဲမေးဒီဇန်တရားတွေအထုတ်ရင်ဘုန်းကြီးတို့ပထမရူပဇန်တွေရအောင်အထုတ်ရအောင်ရူပဇန်တွေရအောင်အထုတ်ရင်ဒီလူပြည်လူလောကနတ်ပြည်နတ်လောကပေါ့အဲ့ဒီမှာဒါပစ္စယောကာရဘုံလို့ခေါ်တယ်အဲ့ဒီဘုံမှာရှိတဲ့ပုံကိုယ်တွေဟာရူပဇန်ရသွားပြီးအရူပဇန်ဆက်ရအောင်အထုတ်လို့ရဒါအရူပကုသိုလ်တွေဒီပုဂ္ဂိုလ်ကရဟနာဖြစ်သွားရင်သူတဏ္ဍမှာ ကုသိုလ်ဘုဒ္ဓဒါကိရိယာစိတ်ဒီဘုဒ္ဓခါပေါ့နော်ဒါတွေကအထုတ်လို့ရတယ် ဒါကြောင့်ခန္ဓာ၅ပါးရှိတဲ့ပိစောကာရဘုံ ကာမစရဘုံရူပဘုံဖြစ်အောင်ပေါ့နော်ဒါကြောင့်အရိပကုသိုလ်စိတ်၄ပါးအရိပစံတရားတွေရနိုင်တယ်ရနာလည်းဖြစ်နိုင်တဲ့အတွက်အရိပကိရိယာစိတ်၄ခုဒါတွေမကျင်ရဘူးနော်အောက်မှာဆက်ကြည့်မယ်ပြမအာယုများခံရစေဝိညာဉ်စေဝိညာဉ်များဖြစ်ပေါ်လာရဝိရိယ6ပါးလို့တွေအချို့ဒီပရိဒါနေခဏနဲ့မဖြစ်သေးအချို့မှာဖြစ်ကြတော့လေကျေးဇူးမပြုကြ မပြုတ်နိုင်ကြသေးပါတဲ့နော်ပရိသန်နေစေဖြစ်ပြီးတော့ဗုဒ္ဓခါနဲ့ဆေးစေတေတရားမိယာပြည့်ခြေပြထို့ကြောင့်ဝုထုပုရိသတာနေတ္တပစ္စည်းကိုဗုဒ္ဓခါသာယူရ၏နော်အဲတော့ဒီမှာဝုထုပုရိသတာနဲ့ပတ်သက်ပြီးတော့ပရိသန်နေကယူရမလားဗုဒ္ဓခါယူရမလားဟိုဘုန်းကြီးတို့ဘုပရိသန်နေကယူရတာအပေါ်ကပြီးခဲ့ပြီလေအောက်ကနေကနေပါညာပြီးခဲ့ပြီခုဒီ ဝိထုယုတ်တွေနဲ့ပတ်သက်ပြီးခေါ်တဲ့နေရာမှာတော့ပုတ္တိခါကိုယူရမယ်ဒါပြောတာခုဘုန်းကြီးတို့မွေးလာပြီလေပုတ္တိခါပရိသန်ရဲ့နောက်ပိုင်းပရိသန်ရဲ့စိတ်ရဲ့ထီကာလနေစာပြီးမွေးသည့်တန်သိသည့်တန်ကိုဖြစ်တာပုတ္တိကာလခေါ်တာပေါ့နော်အဲ့ဒီကာလကိုယူရမယ်ဒါကိုပြောတာပုတ္တိကာလမှာဖြစ်တယ်အောင်ယူရမယ်ပြောချင်တာဝိရုပုရိသလည်းခုနက ဒီသာဇာတာနေတရားပိုင်းရှိတယ်ဝိရုပုရိဇာတာနေတရားပိုင်းရှိတယ်ဝိရုပုရိဇာတာနေတရားပိုင်းမှာဒီဝိရုယ6ပါးကိုမိပြုပြီးစိတ်စေတသိက်ကြီးဖြစ်တယ်ပြောတာပရိဒါနိကာယူရမယူရဘူးဗုဒ္ဓခါပဲယူပါဒါပြောတယ်ဘောနော်အဲဒီမှာကြည့်လိုက်ဝိရုပုရိဇာတာနေတရားပစ္စည်းကြီးဝိရုယ6ပါးကိုအမိပြုစိတ်စေဖြစ်ပုံကိုပြတော့ကြောင်းရုံမရှိပဲနန္တတရှိရာအရိပါလေးကို နော်အရူပလေးပုံနာမရှိပဲရုပ်သက်သက်ကြပြအတင်ညတဘုံနဲ့မဆိုင်နဲ့ယုံနာနှစ်ပါးရှိတဲ့ပိစောကာလ26ဘုံနဲ့သာဆိုင်ဒီဝိတုပုရိသတာကိုဘုန်းကြီးတို့စဉ်းစားတဲ့အခါမှာအရူပလေးပုံဆိုတာယုံမရှိဘူးယုံမရှိတဲ့အတွက်သူ့အတွက်စဉ်းစားစရာမလိုဘူးဘာဖြစ်လို့လဲဆိုတော့ယုတ်ရှိမှဒီမှာသက္ကုတ္တသောတာဝတ္တကာနာဝတ္တဇင်ဝကာယဟရိယဝတ္တဒါတွေကယုတ်ရှိမှ ရုပ်ရှိမှဒီစိတ်စေတသိက်တွေကဖြစ်တော့ရုပ်မရှိဘဲနဲ့နာရဲ့တသက်ရှိနေတာကြောင့်အရိပါလေးကိုစဉ်းစားစရာမလိုဘူး။နော်အတင်ညတဘုံကြလို့လည်းနာမရှိဘူး။ရုပ်ရဲ့တသက်ရှိတယ်။ရုပ်ရဲ့တသက်ရှိနေဒီစိတ်စေတသိက်တွေကမဖြစ်နိုင်မဖြစ်နိုင်တော့တဲ့သူ့လည်းစဉ်းစားစရာမလိုဘူး။ဒါကြောင့်နာရဲ့တသက်ရှိတဲ့အရိပါလေးဘုံနဲ့ရုပ်ရဲ့တသက်ရှိတဲ့အတင်ညတဘုံဒီဂုဋ္ဌိပုရိသတာနိတ္တပစ္စယမဆိုင်ဘူး။ယုံနာ နှစ်ပါးလုံးရှိတဲ့ပစ္စောကာရဘုံပေါ့နော်ကာမဆရဘုံနဲ့ရူပ16ဘုံပေါ့အတညတကြံရူပ15ဘုံပေါ့ဒီဒီဘုံတွေပဲဆိုင်နေလို့ဒီလိုလည်းမှတ်ထားပါဘုရားဒါလေးတွေရှင်းလင်းချက်ထောက်တာပါအောက်ဆက်ကြည့်မယ်ဘုရု6ပါးတို့ဒီပစ္စောကာရဘုံနဲ့ပုဒ္ဓိခါတာရှေးကကြိုတင်ဖြစ်နေကြ၍နောက်မှဖြစ်သောဝိညာဏတခုနှစ်ပါးတို့ကမိရပြီးကျေစုပြီး ဤတွင်ပိစ္ဆဝတ္ထု၅ပါးတို့သည်နောက်မှဖြစ်သောပိစ္ဆဝိညာဏဓာတုဟာမိယာပြည့်ပြီးခြေစုပြုတယ်ပိစ္ဆဝတ္ထုတို့သည်ပိစ္ဆဝိညာဉ်မဖြစ်မီကျွတ်တင်ဖြစ်နေတာခုနဝီတီလေးကြည်ပြီးတယ်နော်ခုနတိတဝဘင်္ဂစီရဘုရားဒါရှေ့ကကျွတ်တင်ဖြစ်နေတာပိစ္ဆဝိညာဉ်ဒါနော်ပိစ္ဆဝိညာဉ်စေဖြစ်ပဲအတွက်ပိစ္ဆဝတ္ထုသကုတ္ထုသောတာဝတ္ထုကာဏဝတ္ထုဇေဝဝတ္ထုဆိုတာကြောဘင်္ဂလည်းကျွတ်တင်ဖြစ်နေတာနော်အကြောင်းပိစ္ဆဝတ္ထုပိစ္ဆဝိညာဉ်ရဲ့ကျွတ်တင်ဖြစ်နေပိစ္ဆဝိညာဉ်ကတတ် ဖြစ်လာကမချုပ်သေးဘဲနဲ့ပြစ္ဆုတ်ပါထေရှားရှိတဲ့ပြစ္ဆဝိညာဉ်ဓာတ်တွေအမိကိုဝိညာဉ်ဓာတ်တွေအမိကိုခံကြရတယ်ဒီသက္ကုတို့တော်တော်တို့မချုပ်သေးဘူးသက္ကုနှစ်ချက်ဖြစ်မှချုပ်တာဘူးနော်အောက်ကိုဆက်ကြည့်မြန်နန္တရားတို့ရှေးရုပ်ဝိဓုယုတ်မိရခြင်းစိတ်စေတသိက်နန္တရားမိမိနဲ့တူပြီးတော့ဝိဓုယုတ်မမြင်ပဲမိရှင်းဖြစ်တဲ့ဝိဓုယုတ်ကမိကြရရင်အကြောင်းမှာယုတ်တရားတို့သည်ဥပ္ပဆက္ခဏတာ ဥပစေကလွန်စွာအာနေကြ၏ထိခဏသို့ရောက်မှသာအာရှိထို့ကြောင့်ဥပစေဖြစ်သောယုတ်တရားအလိုသည်နန္တရားမိယာနေတရားမဖြစ်နိုင်ဘူးဒါပုဒ္ဓိခါကိုပြောတော့နော်ပရိသဏိကတော့အောက်ကနေကနေဟရိယဝတ္တယောကတော့ဖြစ်နိုင်နော်ဟရိယဝတ္တယောကတော့ပရိသစိတ်တရားဟရိယဝတ္တဒီလိုမိပြီးချင်းချင်းပြန်လာဖြစ်တယ်ကြံတဲ့ယုတ်တရားဘာတွေကြံနေလဲဆိုကာယပတာရယဝတ္တယောတို့နော်ဒီထဲမှာခုနမွေးမွေးခြင်းဟောပရိသဏိတီတီခြင်း ဒတကလစီဘာဝဒတကလစီ ကာယဒတကလစီဘာဝဒတကလစီဟရိယဝတ္ထုဝတ္ထုဒတကလစီဖြစ်တာ哦အဲ့ဒီတည်းမှာပြောချင်တာဒီမှာ ကာယဒတကလစီတို့ဘာဝဒတကလစီတို့ညာအဲ့ဒီဥပထိုက်တာအမကောင်းနေဘူးအမကောင်းတဲ့အတွက်သူကကျေစုမပြုံနိုင်ဒါနေပြပစ္စည်းမဖြစ်နိုင်ထီရောက်မှအကောင်းတဲ့အတွက်အဲ့ကြောင့်မှဖြစ်နိုင်တယ်ဒါကိုပြောသွားတော့ဒီပရိသန်နေခုနကရှင်းခဲ့ဒီပရိသန်နေနော် အောက်ကိုပြန်ဆက်ကြည့်မယ်မဆု ပရိသန်နေစိတ်ရဲ့မိယာပရိသန်နေစိတ်ဖြစ်ပြီးနောက်ဖြစ်လို့ဖြစ်လာတဲ့ကနေဗြဟ္မဝင်ဒုတိယဝဆန္ဒတရားတွေမိမိစိတ်ကရှေ့မိမိတို့ရှေ့နဲ့ကြိုတည်ပြန်ပရိသန်နေနဲ့အတူဖြစ်တဲ့ဟရိယဝတ္တကိုမိဘုန်းကြီးတို့ဒီမှာပရိသန်နေစိတ်ဥပတိပိသပြတ်တာနောက်ဘုန်းကြီး15ချက်16ချက်ဒီဘဝင်နေကြတော့ဘယ်မိလဲဆိုသောစီကဟရိယဝတ္တရုပ်တွေကိုမိတယ်အဲ့ဒါကိုပြောချင်တာ ပရိသန်နေစိတ်နဲ့အတူဖြစ်လာဒီမှာဟရိယဝတ္ထုရောက်ရှိတယ်အဲ့ဒါကိုအရင်မိတယ်အဲ့ဒါကိုပြောချင်အဲကြောင့်မို့သို့သောပရိသန်နေစိတ်မိမိရှင်းတဲ့ကြိုးတွေဖြစ်နေဝတ္ထုရောက်မရှိဘူးဒါဆိုပရိသန်နေစိတ်ကမိရမရှိဘဲနဲ့ဘယ်လိုဖြစ်လဲဆိုသူ့ရဲ့ရှေ့ကကြိုးတင်ဖြစ်တဲ့ဝတ္ထုယောကမဖြစ်ဘူးနော်အမိမဖြစ် အမိမရှိရလည်းမဖြစ်ထို့ကြောင့်မိမိနဲ့တူဖြစ်တဲ့ဟရိယဝတ္ထုယုတ်ကိုမိတယ်မိတဲ့အတွက်အိမ်မှာသာသာတာ နေတရားနေတာဟောခဲ့ပရိသတ်အောက်ကနိဂရိနာမရူပဒီမှာဟောခဲ့နော်အဲ့ဒီနေရာမှာတော့ရှေ့ကကြိုတင်မဖြစ်တဲ့အတွက်ဘုရိပုရိဇာတာနေတရားမဖြစ်ဘူးသာသာတာနေတရားဖြစ်တယ်ဒါလေးမှတ်တာဒီဒီချက်လေးတရားလေးအရေးကြီးနော်ဒါလေးသဘောပေါက်ဖို့အောက်ဆက်ကြည့်မယ် မရဏတဏဝိရိသေကဏိခါလာဖြစ်တဲ့စိတ်စဉ်ကိုပြောတာပေါ့နော်သေကဏိကသုရိသုရိစိတ်မှာပြန်ရည်တွက်လိုက်ရင်16ချက်မြောက်ဖြစ်တဲ့ဟရိယဝတ္ထုယုတ်ဟာဒီကနေနောက်ကဒီကနေပြန်ယူတာပေါ့ဒီသုရိစိတ်ကဒီပြဒီပြ16ချက်ပြအောင်ပြန်ယူတာပဲနော်အဲ့လိုပြန်ယူလိုက်တဲ့ပြန်ယူတဲ့အခါမှာစိတ်နဲ့တွေ့ဟရိယဝတ္ထုဟာအလုံးစုံမနောဒမနောဝိညာဏမိယဝတ္ထုပရိသတာနေတဲ့ပစ္စည်းနဲ့ဖြစ်တယ် ဟရိယဝတ္ထုယောဂဒေဂာနိကာလသူကိုယ်တိုင်လည်းအလုံးအားနေတယ်နော်သူ့ကိုလည်းစိတ်တရားမိခါနဲ့လူကြီးတယောက်ပေါ်မှာလူတွေဝိုင်းကိုဖိထားတယ်လို့ပဲကိုမိတဲ့သုတိစိတ်နဲ့အတူပြီးတော့တခါတည်းချုပ်ဆုံးသွားတည်သွားတယ်ပေါ့ဗျာအဲကြောင့်မို့ဟရိယဝတ္ထုယောဂနဲ့သုတိစိတ်ဒီပြိုင်နဲ့ချုပ်ဆုံးသည်ချုပ်ဆုံးကိုတည်သည်နော်ဒီသုတိစိတ်နဲ့သုတိစိတ်ကဘင်းမှာဟရိယဝတ္ထုကလည်းချုပ်တာပေါ့ အဲသူတို့နှစ်ခုအလျောက်တူလည်းချုံမဲ့သုရိစီအဲတေလည်းတေမယ်ဆိုဒါကိုတေတယ်လို့ဆိုကြတာပြီးတော့အောက်ကိုဆက်ကြည့်မယ်ဘုထုပုရိသတာနေတယတတ္တိနေအချိန်နေရာပုဂ္ဂိုလ်နော်ဘုထုပုရိသတာနေတယတတ္တိဆိုတာကာလပြည့်ပစ္စုပန်ကာလအခိုက်အတန့်ကကြည့်ပြီးဘုန်းကြီးတို့ဒီမြင်သိစေ ကြားသိစေဒါကြည့်လိုက်ပေါ့ဒါပစ္စုပန်ခိုက်တန့်ဒါကိုပြောချင်တယ်နော် ဘုရုဘုရဇာရနေတရားတတ္တိဟာဘယ်လိုနေကာလအနေကြည့်ပစ္စုပန်ခိုက်တာဖြစ်ဆက်ခိုက်တာပစ္စယောက26ပုံမှာခြေစုပြုနေတယ်ခန္ဓာရူပဘုံအာရူပဘုံနဲ့တင်ညတာဘုံမှာခြေစုမဖြစ်ဘူးနော်ပြီးတော့ခါကျအဲ့ဒီဘုံသားတွေကတော့ဒီဘာဝနာရဲ့အစွမ်းတက်ပြီးပြီလို့ဆိုရင်အာရူပလေးဘုံနဲ့တင်ညတာဘုံနဲ့ဘာကြောင့်မို့ဒီဘုံတွေကရှိနေလဲဆိုရင်ယုတ်တရားတွေမရှိပဲသူကတော့ပါလေဘာဝနာရဲ့အစွမ်းဖြင့် နန္တရားတသက်ရှိတဲ့ပုံဖြစ်တယ်ဘာဝနာစွမ်းဖြင့်အတ္တညတပုံဆိုတာဖြစ်တာသူတို့ကဒီသဘောတရားပြစ္ဆမစံပေါ့နော်ပြစ္ဆမစံကိုပေါ့နော်အဲအာရိဘပြစ္ဆမပြစ္ဆမစံကို ရှုတဲ့အခါမှာရုပ်တရားတွေပြည့်မြောင်ရှုတော့နာမ်ပုံရရောက်တော့နာမ်တရားတွေပြည့်မြောင်ရှုတော့အတ္တညတပုံရောက်တော့ပြီးတော့ဒီမှာပြောစရာရှိတာကပြစ္ဆောက26ပုံမှာဒီဟေရယော ဘုရုပုရိသတာယေရှုပြုတယ်ဆိုပေမဲ့လို့ကာမဆက်တဘုံနာဒီသောတာကန္နာစေဝကာယဟရိယဝတ္တဖြစ်တာပေါ့ဗျရူပဘုံကြရူပလောကိပါဏခန္ဓာတိတရားနတ္ထိဆိုတာရှိတာရူပဘုံမှာခန္ဓာစေဝကာယဒီဘုရုယုတ်တွေမရဘူးသောတာသကုသောတာဝတ္တသောတာဟရိယဝတ္တဒီသုံးခုပဲရတယ်နော်ဒါလည်းမှတ်ထားဒါသိညိုတင်ထားတယ်သိညိုတင်ထားတဲ့ကကြရူပဘုံမှာကြတော့သူတို့က ဒါဆိုရင်ရူပဗြဟ္မာတွေဟာရှာတို့နှာခေါင်းတို့ကိုယ်တို့မရှိဘူးလားရှိတယ်ပုံသဏ္ဍာန်ရှိတယ်ဒါပေမဲ့အဲ့ဒီဟာခံစားမှုမရှိဘူးနော်မျက်စိနဲ့နားတော့ဘုရားခုမြင်ဖို့ကုသိုလ်ဖြစ်တော့အတန်ဒီတရားတွေကြားနာဖို့ကြားနာတော့ပုံသဏ္ဍာန်အနေနဲ့ပဲရှိတာအဲ့ဒါတွေကခန္ဓာစေဝကာတွေကဒါတွေကသူတို့အာမမသိဘူးပေါ့အဲ့လိုမှတ်ထားပေါ့ဒီတော့ရူပဘုံမှာ စကုတို့သောတာဝတ္ထုအရိယဝတ္ထုသာကျေစုပြုတယ်ခြားဝတ္ထုများမရှိဘူးဒီလိုမှတ်တာပုဂ္ဂိုလ်အဖြစ်တော့ပုဂ္ဂိုလ်ဆင်မြောက်လို့ဘုရားရှင်ပုဂ္ဂိုလ်လေးရောက်ဒွေတိအာဟိဒုဂရိအာဟိဒုဂရိအာဟိပေါ့အဲ့ဒါဘုရားရှင်ပုဂ္ဂိုလ်လေးရောက်ပဲအရိယပုဂ္ဂိုလ်ရှိရောက်ပုဂ္ဂိုလ်၁၂ယောက်လုံးမှာရူပဘုံအရူပဘုံပုဂ္ဂိုလ်၁၂အရူပလေးကာမ၁၁ဘုံနဲ့ရူပတင်ညတရူပဘုံတွေမှာပုဂ္ဂိုလ်၁၂ယောက်လုံးဣဇဒဗေဒတဏ္ဍမှာ ဒီဝိတုပုရိသတာတတ္တိနေကြပြီးကျေစုပြုနိုင်တယ်မကရပုဂ္ဂိုလ်လေးရောက်မကရပုဂ္ဂိုလ်ကြဟရိယဝိတုလာကျေစုပြုနိုင်တယ်နော်ဘာဖြစ်လို့လဲဆိုတော့မကရပုဂ္ဂိုလ်လေးရောက်ခဏလေးပဲဖြစ်လိုက်တော့ message ဆိုခဏလေးခဏလေးဆိုဒီစိတ်ထဲမှာဟရိယဝိတုမမီခဏညောသမဘဝဇာခိုက်ကြတော့ဟောစိတ်စိတ်စေစားရုပ်တွေချုပ်ဆုံးနေတဲ့အတွက်ဒါမှကျေစုမပြုဘူးအောက်ကိုဆက်တင်မယ်ဟုတ်ဟုတ်ဘယ်ရောက်သွား ကဲအောက်ကြည့်လိုက်ပါဟုတ်ပြီဒီမှာယံရူပနိဒာဆိုင်ဟောတာရူပယဟတရားကိုရေဟောထားခြင်းဖြစ်ကြောင်းထကရာ၌ပြထားတယ်ခုနပြောခဲ့ပေါ့နော်ရူပံလို့ဒီမှာတာမန်လေးဟောထားပေမဲ့လို့ဒီမှာဟတရားဝတ္ထုကိုယူရမယ်ဘာဖြစ်လို့လဲဆိုစကုတ္တသောတာဝတ္ထုကာနာဝတ္ထုဇေဝတ္ထုကာဝတ္ထုကရှေ့ကဟောခဲ့ပြီလေဘာကျမ်းနေလဲဟတရားဝတ္ထုကျမ်းနေဒါကြောင့်ဝတ္ထုက အဲ့ဒါလျောက်ထုတ်ယူရမယ်အဲ့တော့ယုတ်တရားနဲ့နံတရားတို့ကတပါးတပါးအမိပြုဖြစ်တည်ရှင်သန်ကြတယ်ယုတ်တရားကအကန့်နဲ့တူတယ်နံတရားကအကျိုးနဲ့တူတယ်ကန့်နေတဲ့ယုတ်တရားသူ့ကြည့်လည်းမမြင်နိုင်ဘူးကျိုးနေတဲ့နံတရားလည်းသူ့ကြည့်လည်းမသွားနိုင်ဘူးအကန့်နဲ့ကျိုးတို့ပူပေါင်းဆောင်ရွက်မှမြင်နိုင်သွားလာနိုင်တကယ်လို့ပဲရှေးကဆရာတော်များကပါရေးတာလေယုတ်ကန်းနံကျိုးကြောကပူဤကြောဘုံနာယုတ် သူမဟုတ်ငါမဟုတ်ဟုတ်တာနာနဲ့ယုတ်ဒီယုတ်တရားတွေပေါ့ဗျာဒီမြင်သိစိတ်နဲ့ဒီမြင်သိစိတ်ဆိုတာနန္တရားပေါ့နော်သကုဝထုဆိုတာယုတ်တရားပေါ့ဒီတရားယုတ်တရားဆိုတာမမြင်နိုင်ဘူးမသိနိုင်တရားသိတယ်နန္တရားပဲသိနိုင်တာဒါမျိုးပြောတော့အဲ့ဒီအရာတွေကသူကသူလည်းမဟုတ်ငါလည်းမဟုတ်ဒါတော့သူကတရားအထုတ်တဲ့နေရာလေးကိုဆုံးမတော့ပြီးတော့မှပြောအောက်ကိုဆက်ကြည့်မယ်ယုတ်နဲ့နန္တရားတွေဘယ်ဟာကအရေးကြီးတယ်လဲ မိကုံလေးပေါ့နော်ပင်စောကာရဘုံသားတွေဘုံယူကာမ7ဘုံနဲ့အတိတ္တကြဒုပဘုံတွေဒီပင်စောကာရဘုံခန္ဓာ၅ပါးရှိတဲ့ဘုံသားတွေယုတ်တရားနန္တရားအချင်းချင်းအမိပြုပြီးရှင်တန်ဖြစ်တည်နေကြတခုတည်းဒီုံနဲ့ဒီုံမှစကုမျက်စိကြည့်ုံလေးရှိုံနဲ့မရဘူးလေနောက်ကမြင်သိစိတ်ကလည်းရှိုံမှဒီလိုတခုတခုမျက်စိကြည့်ုံရှိမှမြင်သိစိတ်ဆိုတာဖြစ်တော့မြင်သိစိတ် ဖြစ်တယ်ဆိုတော့ဇကုအကြည်ယုတ်လေးရှိမှဒါလေးပေါ့ဒါအပြပြနာနာမိတိုင်းရုပ်တရားနံတရားတွေတကယ်လို့ကိုကတခုတည်းအရေးကြီးတယ်သွားသွားမယ်ဟောယောဂလာအရေးကြီးတယ်အဓိကကြာယူဆရုပ်ကနံတရားဖြစ်မြင်ပြည့်စုံပါရော အာထုတ်လိုက်ပါဖြစ်သွားရုပ်ရှိတဲ့တင်ညတဘုံရောက်သွားပြန်အဲကြောင့်အာထုတ်တဲ့ကဒါအရေးကြီးတာတကယ်လို့နန္တရားအရေးကြီးတယ်နန္တရားအဓိကကြားရဲဆိုရင်ယုတ်တရားအပြည့်မြင်ပြီးတော့ ရေစမစံရောက်အထောက်ယူနန္ဒာရှိတဲ့အရူပလေးပုံရောက်သွားနိုင်တယ်။အဲဒီတင်ကျက်တပ်ဘုံတော့အရူပလေးပုံလို့ဆိုတာတရားမရနိုင်တဲ့ရပ်ပစ္စပါမှာပါဝင်နေ။နော်အဲ့ဒါဆိုရင်လည်းဒီပုဂ္ဂိုလ်ကမညာပုံညာမရတော့ဘူးပေါ့ဗျာ။ဘောကနင့်တာဆုံးယုံ။ဟောဒီလူဘွားတော့ကဒီဘွားတွေတော့ဟုတ်လားဇံရအောင်တော့အထုတ်လိုက်ပါပြစ္စပဇာနေတော့ရသွားပါအဲ့ဒီယုတ်တရားတွေပြင်မယ်မနန်တရားတွေပြင်မယ်ဒီလိုမဟုတ်ဘူးနော်။ ဒါမညာဘုံညာရလို့တဲ့ပုဂ္ဂိုလ်ဒီယုတ်တရားနံတရားနှစ်ပါးဆိုဝိပဿနာရှုရမှာအဲ့လိုရှုမှတယ်လို့ခြင်းတဲ့အရာပြီးဆုံးပဲရနိုင်တယ်ဒါကိုပြောလို့ရင်ပေါ့ဗျာနော်အဲ့လိုမှတ်သားလို့ပြီးတော့အောက်ဆက်ကြည့်မယ်ဒီကဒါပဲပါဥပနိဒပစ္စည်းပါ ဆုံးဆုံးကအောက်အောက်အောက်ဆုံးတကကြီးနောက်ဆုံးပို့လိုက်တဲ့မဆုတင်အောင်ဒါကြံသေးတယ်ဟုတ်ဘာလို့များနိုင်နောက်တစ်ချောင်းကြံတော့ဗျာနောက်ဆုံးနောက်ဆုံးပို့လိုက်တဲ့ခုနသူဘုန်းကြီးပုံဆက်လိုက်ဒီကမဲပုံညာဝိဝအေးပေါ့ဒါခုနပြီးဆုံးသွားပါနော်ယုတ်တရားနာတရားနဲ့ဝိပဿနာရှင်ဓမ္မကံလိုချင်တဲ့တရားနဲ့ပြီးဆုံးတယ်ဒါကတော့ဘုန်းကြီးတို့ နေတရားပစ္စည်းနဲ့ပတ်သက်ပြီးအတိတ်ပဲပြီးသွားပြီပေါ့နော်ဒီတော့ဘုန်းကြီးတို့ကခုနကသာဇာရပစ္စည်းရောနေတရားပစ္စည်းအညမရပြောနေတရားပစ္စည်းရောပါဠိလေးပြန်ကြည့်မယ်ဒီခါကြီးဥပနေတရားပစ္စည်းထားလားခြုံပြလိုက်မယ်ခုနပါဠိသုံးအခုကဘုန်းကြီးတို့ကဝိပဿနာရှုနည်းကိုသွားခြင်းတယ်ပေါ့နော်အဲ့တော့ဒီဝိပဿနာရှုနည်းအဓိက ဒီသုံးပစ္စည်းအနေနဲ့ဘာကိုကြည့်စေချင်လဲဆိုတော့နံပါတ်1စတရောခန္ဓာအရိပိနအညမညာသာဇတာပစ္စေနာပစ္စယောအညမညာပစ္စေနာပစ္စယောနေတဲ့ပစ္စေနာဖြစ်ဒီတစ်ချက်နော်ဝိပဿနာရှုတဲ့အခါဒါကြည့်ရမယ်ပြီးတော့ဝိပဿနာရှုနည်းပြောရင်ဝိပဿနာရှုတယ်ဆိုတော့ဗာလေဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးရှုရအောင်ရှုတဲ့အခါကျတော့ဒီမှာကြည့်လိုက် ဆတ္တရောမဟာဗုဒ္ဓအညမညာသာဇာတာဖြစ်စေနာပြောဆတ္တရောမဟာဗုဒ္ဓအညမညာဖြစ်စေနာဖြစ်စေဟောဆတ္တရောမဟာဗုဒ္ဓအညမညာနေတယဖြစ်စေနာဖြစ်စေဟောခဏ၅ပါးရှိတယ်ခဏ၅ပါးလုံးကိုဒီပြိုင်နဲ့တည်းရှုစေခြင်းဒီမှာဘုရားပြောတာရုပ်ဆိုရုပ်ကမ္မထာရှုနာမ်ဆိုနာကမ္မထာရှုနော်အဲ့မှာယူဘက်ခန္ဓာဆိုရုပ်ကမ္မထာမယ်ဝိညာဉ်တင်ညာသင်္ခါရကြနာကမ္မထာမယ်ရုပ်ကမ္မထာကိုရှုရင် ဇံမရသေးရင်ဘုန်းကြီးတို့ဟာဓာတ်ကြီးလေးပါပဲရှုလို့ရတယ်။ရုပ်ကိုရှုရင်ဘာကိုရှုမလဲဓာတ်ကြီးလေးပါမြောင်ရှုဒါကိုပြောချင်တာ။ရုပ်ကိုရှုရင်ဓာတ်ကြီးလေးပါမြောင်ရှုရမှာ။အဲဒါကြောင့်ဒီခါလေးလေးတချို့ယောဂီတွေကနော်ဘာရှုရလဲဒီတော့ခန္ဓာ၅ပါးရှုနေတယ်ဗျာဒီလိုတာမန်ပြောလို့ဘုဘုနော်ဒီမှာခွက်ခွက်ပြပြဟောနေတယ်။ရုပ်ကိုရှုမှဆိုရင် ဘာကိုရှုရမလဲဓာတ်ကြီးလေးပါဇံမရသေးတဲ့ပုဂ္ဂိုလ်ဆိုဓာတ်ကြီးလေးပါဇံရတယ်ဒီလိုပါပဲဓာတ်ကြီးလေးပါရှုပြီးမှဉာဏ်နဲ့ရုပ်တွေကိုရှုကြအဲတော့ဓာတ်ကြီးလေးပါရှုရမယ်ဓာတ်ကြီးလေးပါသဘာဝမြင်အောင်ရှုနော်ဘုရားဟောတာဒီမှာဆက်တော်မဟာဝဒအញ្ញမညာသာဇာတပြည့်စုံတော့ဆက်တော်မဟာဝဒအញ្ញမညာပြည့်စုံတော့ဆက်တော်မဟာဝဒအញ្ញမညာနေဓာတ်ကြီးဘက်ခန္ဓာပဲရှုနေဟောတာပဲခုနကဒါလေးကြည့်ုံနဲ့ဘုန်းကြီးတို့မသိဘူးလေခုနဘုန်းကြီးတို့ ပညာဝရကိုလှမ်းပြောပြီးဟောခဲ့ပြောခဲ့တယ်။ဘာဟောခဲ့လဲခုနကဧကမာဝုတံဒိဏနာမာဝုဒါနံသာဇာတဖြစ်စီနံဓာတ်တစ်ပါးရဲ့သဘာဝကြီးနေဉာဏ်မြတ်ဓာတ်တစ်ပါးရဲ့သဘာဝဓာတ်သုံးပါးတော့အတူတကွကျေစုပြုနေတယ်ချင်းချင်းကျေစုကျေစုပြုနေတယ်မိယာအနေနဲ့ချင်းချင်းကျေစုပြုနေတဲ့အတွက်သိနိုင်တယ်တယောမာဝုဒ္ဒတိဏနာမာဝုဒ္ဒနာ သာဇာတပစ္စည်းနာပစ္စည်းအညမညာပစ္စည်းနာပစ္စည်းနေပြပစ္စည်းနာပစ္စည်းဓာတ်သုံးပါးရဲ့သဘာဝကြီးဉာဏ်နဲ့ဓာတ်တစ်ပါးသဘာဝကဒုရဝဖြစ်နေချင်းချင်းပြန်ပြန်လာခြေစုပြုနေတယ်ချင်းချင်းမိပြုခြေစုပြုနေသိနိုင်တယ်ဒွေမာဟုဒဒွေနာနမဟုဒနံသာဇာတပစ္စည်းနာပစ္စည်းအညမညာပစ္စည်းနာပစ္စည်းနေပြပစ္စည်းနာပစ္စည်းရောဓာဏမရဲ့သဘာဝတိဉာဏ်နဲ့ဓာဏမရဲ့သဘာဝအတူတူဖြစ်ပြီးခြေစုပြုတယ်ချင်းချင်းပြန်ပြန်လာလာခြေစုပြုနေတယ်ပြီးတဲ့အခါကျတော့ အချင်းချင်းမိပြပြီးကျေးဇူးပြုနေတယ်သိနိုင်တယ်အဲ့ဒီရှုခွင်းရှုခက်ကိုသိဖို့ရည်ကြည်တယ်ဗျာဒါဟာဘုန်းကြီးတို့ယူဘက်ခန္ဓာရှုခွင်းရှုခက်ပဲဒါလေးသိရဒီတိုင်းလုံးပြောလို့မရဘူးဟုတ်လားအခန္ဓာ၅ပါးရှုပါတယ်ဗျာဒီလိုပြောလို့မရဘူးနော်ကိုကအဲ့ကြတော့ရုပ်ခန္ဓာရှုနေလားနာမ်ခန္ဓာရှုလားဒါသိရရုပ်ခန္ဓာရှုရင်ဘယ်လိုဘာကိုရှုရမလဲဒါလေးပါသိအောင်ရှု ဒါလေးပါကိုပါသိအောင်ရတဘာဝကိုမြောင်ရှုအောင်ပေါ့ဒီမှာပုဂ္ဂိုလ်တ attva ငါသူလားရောဘာမှမပါဘူးတကြီးလေးပါအဲ့ဒီကကြရင်တော့ကိုယ်ကသိတာကပထဝီဓာတ်ရဲ့တဘာဝဘာတွေလဲဒေဇောဓာတ်ရဲ့တဘာဝအာဘောဓာတ်ရဲ့တဘာဝဘာတွေလဲဒေဇောဓာတ်တဘာဝဘာတွေလဲဝါယောဓာတ်ရဲ့တဘာဝဘာတွေဒီတဘာဝတွေသိရမယ်တဘာဝတစ်ခုသိနေဉာဏ်တဲ့တဘာဝတွေကအတူတကွဖြစ်နေတဲ့အတွက်သိနိုင်တယ်ဒါဘုရားဟောထားတာအဲ့ဒီလိုသိအောင်ပါ ပထမသဘာဝမြင်အောင်ရှုရုပ်ဆိုရုပ်သဘာဝမြင်အောင်ရှုဒါကိုပြောချင်တာပဲအဲ့လိုမျိုးမှတ်ထားပြီးတော့ခါကြတော့နံနံတရားတွေရှုမယ်နံခန္ဓာ၄ပါးဒီမှာပြရဝင်ဆရောခန္ဓာအရူပိနောအညမညာသာဇာတပစ္စေနာပစ္စယောဆရောခန္ဓာအရူပိနောအညမညာပစ္စေနာပစ္စယောဆရောခန္ဓာအရူပိနောအညမညာနေတ္တပစ္စေနာပစ္စယောနံခန္ဓာ၄ပါးကြလေသူတို့၄ပါးကတစ်ခုရှုရင်တစ်ခုကသိနေတယ် နာကျင်ကြက်ခဲမှုခံစားတာတွေရှိရင်ဉာဏ်နာဒီနာကျင်မှုကိုသိနေတာနာကျင်သဘောလေးကိုမှတ်သားထားတယ်ဟောလားတောင်းနာလားတင်းနာလားစုနာလားဒါလည်းကိုယ်မှတ်သားတာသိဒီပုံမှာကိုကစိတ်ကစဉ္ညာနှလုံးသွင်းနေတယ်မနတိကာရလို့ခေါ်လို့လည်းရတယ်ကြောင်းရဆိုင်နေတယ်ဒီပုံမှာရောက်တာစိတ်ကတင်ပြီးတဲ့ချိန်ပြည့်ရွယ်ပဲဒါဝိတ္တလို့လည်းခေါ်ဒါသင်္ခါရခန္ဓာပဲခံစားတဲ့သဘောတရားလေးကြည်ရင်လည်း ဝိညာဉ်နဲ့ခန္ဓာလည်းသိတာပဲသင်္ညခန္ဓာသင်္ခါရခန္ဓာလည်းသိတာပဲဒါကိုပြောတယ်ဘုရားကနော်ခန္ဓာပါဠိနဲ့လေဒီမှာလည်းဟောတာဧကောခန္ဓာတိဏနာခန္ဓာနာခန္ဓာတစ်ပါးကိုကြည်နေဉာဏ်နဲ့ခန္ဓာသုံးပါးကအတူတူပါဖြစ်ပြီးခြေစုပ်ပြုမယ်မိယာနဲ့ခြေစုပ်ပြုနေနဲ့သိနိုင်တယ်ဒွေခန္ဓာဒွေနာနာခန္ဓာတယောခန္ဓာဧကတခန္ဓာဒွေခန္ဓာဒွေနာနာခန္ဓာနာ လာဇာတာပစ္စည်းနာပစ္စည်းနေတရားပစ္စည်းနာပစ္စည်းဒါတွေသိထားနာခန္ဓာတစ်ပါးရှုနေကြတဲ့နာခန္ဓာသုံးပါးသိနိုင်တယ်သို့မဟုတ်နံခန္ဓာသုံးပါးသဘောလက္ခဏာသိနေကြတဲ့နံခန္ဓာသဘောလည်းအတူတူဖြစ်နေလို့သိနိုင်တယ်။မိယာဖြစ်နေခြင်းနံခန္ဓာသဘောနံခန္ဓာနှစ်ပါးရဲ့သဘောတရားသိနေကြတဲ့နံခန္ဓာနှစ်ပါးရဲ့သဘောတရားသိပြောချင်တာဆိုရုပ်ဆိုရုပ်သဘောဝမြောင်ရှုနာဆိုနာသဘောဝမြောင်ရှု ရုပ်တဘာဝမြောင်ရှုရင်ရှုတဲ့ပိုင်းမှာယူဘကနာကိုရှုတဲ့ပိုင်းမှာဓာတ်ကြီးလေးပါမြင်လွယ်တယ်ဓာတ်ကြီးလေးပါကိုမြင်အောင်ရှုနာခဏလေးပါတော့ကိုမြင်ရရှုပေါ့နော် အာကောင်းလာတဲ့ခါကျရင်စိတ်ကပုံပြီးတော့ထင်ရှားလာအစာပိုင်းမှာတော့ဒုက္ခဒုက္ခဝေဒနာရှုမှတ်ကစားတမာရီစာကစားကြရင်တော့ရှုမှတ်ကစားဆိုရင်ဒုက္ခဝေဒနာတွေတွေ့တယ်ဝေဒနာစာတွေဒုက္ခဝေဒနာတွေ့တယ် ဒုက္ခဥနာဒုက္ခဥနာကြော်လွှတ်တာနောက်ပိုင်းကျတော့စိတ်ဓာနုပဒနာဆောင်ပြရတာလည်းများတယ်အဲ့ဒီလိုကိုယ်ကနားတဲ့သဘောပေါက်ဖို့ရည်ကြည်တယ်ဒါရုပ်ခန္ဓာနာခန္ဓာပေါ့နော်ဒါကဘုန်းကြီးတို့ထိုင်းနေတဲ့ချိန်ပေါ့နော်ကဲအောက်ကိုနေတ္တပစ္စည်းကြော်ကြည့်လိုက်နေတ္တပစ္စည်းဝိထုယုတ်6ပါးနော်နေတ္တပစ္စည်းဝိထုယုတ်6ပါးကြည့်လိုက်ဒီဟောကိုကမျက်စိနားလျာကိုစိတ်ရှိနေတော့ အာယုံ6ပါးတွေ့ကြုံရမှာပဲလေဘုန်းကြီးတို့အာယုံ6ပါးတွေ့ကြုံလာတဲ့အခါကျတော့ရှေ့ကအာယုံ6ပါးအာရမဏပစ္စည်းကြည့်နော်အာယုံ6ပါးကိုရှုမှတ်နိုင်တယ်သို့မဟုတ်ကိုကအရှင်းတစ်ခုကိုလှမ်းကြည့်လိုက်တဲ့အခါမှာဒီအာယုံလည်းရှုမှတ်နိုင်တယ်ဒါဆတ်စကတောက်တန်ရအရှင်းနဲ့ဒီပါယုံပေါင်းစုံတိုက်ဆိုင်ပြီလို့သို့မဟုတ်ဓာရနဲ့အာယုံပေါင်းစုံတိုက်ဆိုင်ပြီလို့ဒီပြင်သိစေကြားသိစေကဖြစ်တာ ပြီးတော့ဒီကိုမျက်စိမျက်စိနားလျာကိုစိတ်ဒီမှာလည်းရှုမှတ်နိုင်တယ်ရှေ့ကအာယုံ6ပါးတွေ့ဆုံလာတဲ့အာယုံ6ပါးမှလည်းရှုနိုင်တယ်အဲ့ဒီမှာကြည့်လိုက်ပေါ့စက္ခန္ဓာစက္ကသောဒိုင်နာခန္ဓာအကုန်လုံးရုပ်တဘာဝတက်တက်ပဲရုပ်တဘာဝတက်တက်ပဲဒါမြောင်ရှုရယူပါဝတ္တတော်ခန္ဓာဒါလည်းရုပ်တဘာဝတက်တက်ပဲငါသူကယောက်ျားမိမမပါဘူးဒါတွေမြောင်ရှုဖို့လိုပြီအဲ့ဒီနှစ်ခုပေါင်းဆိုရင်ကြောင့်ဓာရနဲ့အာယုံပေါင်းဆိုရင်ကြောင့်ဖြစ်လာတဲ့ဝိညာဉ်6ပါး နော်ဒါတွေကလည်းနာတတ်တတ်ပဲရုပ်ဆိုရုပ်တဘာဝတတ်တတ်နာဆိုနာတဘာဝတတ်တတ်ဒါလေးမြောင်ရှုရအဲ့ဒီမှာအကြောင်းကြိုးကြည့်လိုက်ဟောသကုပ္ပတာရဝတ္ထုရုပ်ကြောင့်ဒီသကုညင်စိတ်ဖြစ်တာပဲရူပါယုံကြောင့်မို့ဒီသကုညင်စိတ်ဖြစ်တာပဲအကြောင်းနဲ့ကြိုးလဲကွဲရသွားတာပဲပရမရုပ်တဘာနာတဘာသိအောင်လို့ဒုတိယအကြောင်းကြိုးအနေနဲ့ဒီတရားတွေကအကြောင်းကြိုးအကြောင်းကြိုးဆက်ဆက်ဖြစ်နေပါလားဒါမြောင်ရှုရတယ် ဒီကြောင့်ကျိုးဆက်ဆက်ပြယုံနံသွားတယ်ပေါ်ပြပြဖြစ်ပြပြအိဋ္ဌာမြောင်ယူဒုက္ခမြောင်ယူနတ္တမြောင်ဒါလေးရှုရမယ်မျက်စိနဲ့ဆင်းယူပါဘူးပေါင်းစုံတယ်ဒီကိုယ့်ရဲ့မျက်စိမှာလည်းရှုနိုင်တယ်ရှေ့ကဆင်းယူပါဘူးလည်းရှုနိုင်တယ်နော်အခုနေတရားပစ္စည်းလို့ဆိုရင်တော့ကိုယ်မျက်စိရှုပြီးတော့မျက်သိစိတ်ရှုအာရမဏပစ္စည်းကြည့်ရင်တော့ဆင်းယူပါရောရှုနိုင်တယ်ကိုယ်မျက်သိစိတ်ကိုရှုနော် အဲ့လိုရုပ်ဆိုရုပ်တဘာမြင်ခြင်းစက္ခုရုပ်ဝိထုရုပ်တဘာမြင်အောင်ရုပ်ငါးမျက်စိသူမျက်စိပျောက်တော့ရုပ်တဘာဘာမြင်အောင်ရုပ်ရုပ်တဘာမြင်ဘူးဆိုဓာတ်ကိုမြင်မှာရုပ်တဘာမြင်မှာပေါ့ယူပါယုံလည်းဒီတိုင်းပဲနော်စိတ်ဆိုစိတ်တဘာဘာမြင်အောင်ရှုအဲ့ဒီမှာရုပ်တဘာနာမ်တဘာပထမကွဲသွားပြီးဆိုနောက်တာဘာမြင်အောင်ရအကြောင်းကျိုးပေါ့အော်ဒီစိတ်ကဘာလို့ဖြစ်လဲဓာရနဲ့အာယုပေါင်းစုံလို့ဖြစ်တာပဲဓာရတော့အာယုံတို့သုံးဖို့စက္ခုပတာတာယုတ်တို့ယူပါအောင်အကြောင်းတရားတွေဒီလိုမြင် အကြောင်းတရားတစ်ခုမြင်လဲလုံလောက်တာပဲလေအာရမဏပစ္စည်းကြည့်ရင်ဒီမြင်သိဆရာဘာလို့ပြောယူပါအောင်ချောင်းဒီနေတ္တပစ္စည်းကြည့်ရင်သကုညင်စေပါလို့ပြမြင်သိကြပါလေသက္ခဏာကြောင့်ဖြစ်တယ်ဒါပဲလေအကြောင်းတစ်မျိုးလောက်မြင်လဲလုံလောက်တာပဲနှစ်မျိုးလောက်ကိုယ်ကသမာဓိအကောင်းလာပြီးတော့အများကြီးမြင်နိုင်တာပေါ့ဘုရားဟောတာဒီဓမ္မကလိုသေးတာပေါ့ဟုတ်လားအယောင်လေးကလည်းရှိရမယ်ဆင်ញံနှလုံးသွင်းရလည်းရှိအောင်ပဲဒါလည်းအများကြီးကြံသေးတယ် အဲဒါကရှုမှတ်တဲ့ပိုင်းပဲဒါလေးသိထားဖို့ပဲနော်အဲ့ဒီတည်းမှာဒီတည်းမှာဘုန်းကြီးတို့ထိုင်မှတ်တဲ့ချိန်ကြဒီမြင်စရာကြားစရာဒါတွေကမျက်စိဒီငါးပေါက်ကပိတ်ထားတာဟုတ်ပိတ်ထားတဲ့အခါကျစိတ်နဲ့မှားတာများတော့မနောဝိညာဉ်စိတ်ဒါကြောင့်မို့တရားဝတ္ထုပေါ်မှာမိပြုပြီးတော့မနောတမနောဉာဏ်ဒီစိတ်တွေကိုမှားတယ်အတွေးစိတ်တွေမှားရတယ်အချင်းတဲ့စိတ်ငါမိတဲ့စိတ်ဟိုစိတ်ဒီစိတ်ပေါ့ အတွေးစိတ်ကလည်းမျိုးစုံပေါ်တာပေါ့မနောဉာဏတက်ကအဓိကမှတ်တာများတယ်အဲစိတ်ဓာတ်ဥပဒနာဒီကဇောင်းပေးတယ်ဆိုဒါကိုပြောချင်တာစိတ်ကိုပိုင်ပိုင်နိုင်နိုင်တိပြီးမှမှတ်ရင်ပုံပြီးကတ်သွားတယ်နော်စိတ်ကိုဒီကထားရှုနိုင်ပုံကတ်တယ်နော်ဥပမာဘုန်းကြီးတို့ဒီကတည်းကဝင်လေထွက်လေရှုမှတ်တယ်ဆိုဝင်ရှုသိခြင်းနဲ့စိတ်တွေရှုထွက်ခြင်းနဲ့စိတ်တွေတိပြီးမှရှုမှတ်ပုံကတ်လွယ်အားတော့ရှုမှတ်တဲ့နည်းပေါ့ဗျာမှတ်ထားပါကခုနဒီ ပစ္စည်းသုံးခုကိုအချင်းချုပ်ရင်နော်ခန္ဓာ၅ပါးရှုတယ်လို့ပြောလို့မရအောင်နော်ဘာခန္ဓာရှုမှလဲကိုကဒါကိုယူဖို့လိုပါတယ်ရုပ်ဆိုရုပ်ခန္ဓာရှုမယ်ယူဘက်ခန္ဓာရှုမယ်ရုပ်ခန္ဓာရှိတယ်နာမ်ခန္ဓာရှိတယ်ရုပ်ခန္ဓာရှုရင်ဓာကြီးလေးပါမြောင်ရှုနာမ်ခန္ဓာရှုရင်ဓာကြီးလေးပါလည်းချင်းချင်းပြန်ပြန်လာခြေစုပ်ပြုံတဲ့သဘောတွေမြောင်ရှုနာမ်ခန္ဓာလေးပါရှုမယ်နာမ်ခန္ဓာလေးပါသဘောသဘောမြောင်ရှုပြီးတော့ စညာလျှောက်တဲ့ချိန်တော့ဘာလို့ဆိုရင်ဒီအာယုံ6မျိုးအောင်6ပါးအမြင်အတွေ့ရမှာဒါတွေကိုလည်းရှုမှတ်ရမယ်ဒီအောင်6ပါးရဲ့အောင်6ပါးနဲ့ပေါင်းစုံတိုက်ဆိုင်မဲ့သကုတ္တသောတာဝတ္ထုမျက်စိနာလျာကိုစိတ်တရားတွေလည်းရှုမှတ်နိုင်ရမယ်အဲ့ဒါကြတော့ပိစာဝုဒ္ဓယောဂီပေါ့နော်ထိုင်မှတ်တဲ့ခါကျတော့စဉ္ညာ6တခါတော့မြင်တာကြားတာအနံ့ရစားတာတောက်တာကြံတဲ့ချိန်ပေါ့နော်မထိုင်တဲ့ချိန် အဲ့ဒါကြအဲ့ဒါတွေမှတ်ဖို့လိုတယ်ထိုင်မှတ်တဲ့ချိန်ကျရင်တော့မနောတမနောဉာဏတကအဓိကထားမှနိုင်မယ်အဲ့ဒီမှတ်ဖို့လိုတယ်ပေါ့ဒီတရားတွေကိုရုပ်တဘာနာတဘာမြင်အောင်ရှုဒါတွေကိုလည်းအကြောင်းရုပ်တဘာမြင်အောင်ရှု ပြီးတော့ကြောင်းရုပ်ဆက်ဆက်ပြီးရုပ်နာတဘာဝတွေကနေစာတဘာဒုက္ခတဘာနတ္တတဘာဒါတွေမြင်အောင်ရှုရမှာပေါ့အဲဒီနေ့ခေါ်ပြောတဲ့တရားတွေများဝိချာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကို ရလို့ရောက်လွယ်နိုင်ကြတဲ့ပုံပေါ်များဖြစ်ကြပါစေ။